ယနေ့သာသနာတော်နှစ်2560ပြည့်နှစ်ကောဇာတက္ကရာ1398ခုနှစ်နေုံလာဇန်တရက်ခရစ်နှစ်2016ခုနှစ်ဇွန်လ6ရက်တနင်္လာနေ့အမေရိကန်နိုင်ငံကယ်လီဖိုးနီးယားပြည်နယ် LA ကောင်တီဆန်ဂေဘရီရဲ့စီတီဒေါက်တာဥမောင်မောင်ဒေါ်မီယုသမီးမချုသင်းမောင်မိသားစုများ၏ ဓမ္မစကုဓမ္မယုံတော်ကြီးအတွင်းမှာရွှေမင်းဝန်ဆရာတော်ဤမဟာတတိပဋ္ဌာန်ဝိပဿနာအချိန်ပြည့်9ရက်တရားစကန်ပွဲမှာလာရောက်ပြီးတော့ကျင့်ကြံပွားများအထောက်ကြတဲ့ယောဂီသူတော်စင်များနှင့်ဓမ္မတမနာကုသိုလ်ဒူလာရောက် စီပူးကြတဲ့ဓမ္မမာမကတရားလူလာကြတဲ့ပုဂ္ဂိုလ်များကိုဘုန်းကြီးဓမ္မဒါနတရားလူပေးလူနေတာကတော့ ဝိပဿနာဂုံကြီးပြတရားတော်ဗတ်တရားတော်လေဝိပဿနာဂုံကြီးပြတရားတော်ပါဗျာဒီတတိပဋ္ဌာန်ဝိပဿနာတရားတွေအားထုတ်တဲ့ပုဂ္ဂိုလ်တွေရနိုင်တဲ့အကျိုးအကျိုးသွားတွေအကျိုးဂုံကြီးတွေကိုဖော်ထုတ်ပြီးတော့ဟောကြားပေးတဲ့တရားဖြစ်ပါယခုဘုန်းကြီးတို့ယောဂီများငါးရက်တကာလကျင့်ကြံပွားများအားထုတ်နေတဲ့ ဒီတတိပဋ္ဌာန်ဘာဝနာတရားတွေဒီတတိပဋ္ဌာန်ဘာဝနာမှာလည်းပဲဘုန်းကြီးတို့သမထဘာဝနာဝိပဿနာဘာဝနာနှမျိုးရှိရမှာဒီကနေ့မိမိတို့အားထုတ်နေတဲ့ဘာဝနာဟာဝိပဿနာဘာဝနာတရားဘာဘာဘာဝနာလဲဝိပဿနာဘာဝနာတရားတပ္ပဋ္ဌဘာဝနာဆိုတာကတော့တခုတည်းသော အာယုံပေါ်မှာတည်နေအောင် အထူးကြောင့်ကြ စိုက်ပြီးတော့မလွတ်အောင်ရှုနေတာဒါသမထဘာဝနာပဲမိမိရဲ့စိတ်ကလေးကဒီတစ်ခုတည်းသောအာယုံပေါ်မှာပဲတည်နေရဥမာအဖြစ်ကတိုင်းဝန်းနေရှုတဲ့ပုဂ္ဂိုလ်ဆိုရင်လည်းပဲပထဝီကတိုင်းဆိုရင်မိမိရဲ့မြေပေါ်မှာဝိုင်းလေးတစ်ခုရေးသားပြီးတော့မိမိရဲ့စိတ်ကိုအဲ့ဒီဝိုင်းလေးထဲမှာပဲထည့်ပြီးတော့ရှုနေတာ တချို့ရေကတိုင်းကိုရှုတဲ့ပုဂ္ဂိုလ်ဆိုရင်လည်းပဲအဲ့ဒီရေပြင်ကိုကြည့်ပြီးတော့မိမိစိတ်ဟာဒီရေပြင်ကနေဘယ်မှမသွားအောင်ဒီပုံမှာပဲဆိုင်ရှုနေတာတချို့မိကတိုင်းရှုတဲ့ပုဂ္ဂိုလ်ကြတော့လည်းပဲရှေ့မှာမိတိုင်လေးထွန်းထားပြီးတော့အဲ့ဒီမိတိုင်လေးမိတော့လေးပုံမှာပဲဒီစိတ်ကလေးရှိနေအောင်ဘယ်မှစိတ်တည်သွားအောင်ရှုတာဒီပုံမှာပဲဒါသမထဘာဝနာတွေခေါ်ပါဝိပဿနာဘာဝနာကြတော့ မိမိရဲ့အရှုခံအာယုန်တွေရဲ့မမြဲတဲ့သဘောဆင်းရဲတဲ့သဘောပုဂ္ဂိုလ်တ attva ငါမဟုတ်တဲ့သဘောကိုသိအောင်ရှုနေတာမမြဲတဲ့သဘောကိုသိအောင်ရှုတာဆင်းရဲတဲ့သဘောကိုသိအောင်ရှုတာကိုယ်လိုတိုင်းမဖြစ်တဲ့သဘောကိုသိအောင်ရှုတာကိုဝိပဿနာဒါကြောင့်မို့ဝိပဿနာနဲ့စပ်ပြီးတော့ဝိဝိယအနိစ္စရီအာကာရီနပတ္တိတိဝိပဿနာလို့ဒီလိုဖွင့်ပြထားတယ် အနိစ္စအစရှိသောအချင်းရာကိုသိအောင်ရှုတာအနိစ္စဆိုတာမြဲတာလားမမြဲတာလားမမြဲတာပါဗျာအဲ့ဒီအနိစ္စအစရှိတဲ့အချင်းရာကိုသိအောင်ရှုတာဒုက္ခဆင်းရဲတဲ့သဘောကိုသိအောင်ရှုတာအနတ္တအစိုးမရတဲ့သဘောကိုသိအောင်ရှုတာအဲ့ဒီတော့အနိစ္စသဘောဒုက္ခသဘောအနတ္တသဘောကိုသိအောင်မြင်အောင်ရှုနေတာသမထလားဝိပဿနာလား ဒီလူပါလေအတန်ထွက်တာလေတယောက်တစ်ပေါက်ပါလားအဲဒီတော့မမြဲတဲ့သဘောကိုသိအောင်ရှုတာဆင်းရဲတဲ့သဘောကိုသိအောင်ရှုတာအဆိုးမရတဲ့သဘောကိုသိအောင်ရှုတာဝိပဿနာတကူတည်းသောအာယုံကိုတည်အောင်ရှုတာသမထကဲဘာဝနာနှစ်ခုကသမထဘာဝနာနဲ့ဝိပဿနာဘာဝနာနဲ့တမျိုးစီဒါကြောင့်မို့ယနေ့ယောဂီတို့ရှုနေတာမမြဲတဲ့သဘောကိုသိအောင်ရှုတာ မိမိအရှုခံဖြစ်တဲ့ဖောင်းမှုပိန်မှုပဲဖြစ်စေထိုင်တိပဲဖြစ်စေဝင်လေထွက်လေပဲဖြစ်စေအဲ့ဒီပုံမှာရှုနေတဲ့အခါမှာရှုခံအာယုံရောရှုစိတ်ကလေးရော ပေါ်ပြီးပြောက်ပေါ်ပြီးပြောက်ဖြစ်ပြီးပြက်ဖြစ်ပြီးပြက်ဖြစ်ပြီးပြက်ဒီသဘောသိအောင်ရှုတာအဲ့ဒါဝိပဿနာပဲအဲ့ဒီလိုမသိသေးရင်ဝိပဿနာဖြစ်ကိုမဖြစ်သေးဘူးအဲ့ဒီလိုဖြစ်မှုပြမှုတွေအာလုံးသိလာတဲ့အခါကျတော့မှ သိလာတဲ့အခါဆိုတာမိမိခန္ဓာရှုရင်လည်းဖြစ်ပြီးပြနေတာသူတစ်ပါးခန္ဓာရှုရင်လည်းဖြစ်ပြီးပြနေတာအစ္ဆဒကိုယ်ထဲမှာရှုရင်လည်းဖြစ်ပြီးပြနေတာပဲဗဟိတအပြင်ပကိုရှုရင်လည်းဖြစ်ပြီးပြနေတာအလုံးဟာမြင်တဲ့အာယုံကြားတဲ့အာယုံနာတဲ့အာယုံစားတဲ့အာယုံတွေးကြည့်တဲ့အာယုံစိတ်ကိုအာယုံ၆တွာရကပေါ်သမျှအာယုံတွေရှုရှုတိုင်းရှုတိုင်းရှုကအာယုံရောရှုစိတ်ကလေးရောမမြဲတဲ့သဘောကြီးတွေသိတယ်။အဲဒီလိုသိနေတဲ့အခါကျတော့မှဩဒီခန္ဓာကိုယ်ကြီးဟာ စိုးစိုးကတော့ဒီခန္ဓာကိုယ်ကြီးဟာမြဲတယ်ခိုင်မာတယ်အာကိုလောက်တဲ့ခန္ဓာကိုယ်ကြီးလို့ထင်တာအခုတော့ပြင်ဒီခန္ဓာကိုယ်ကြီးဟာအပြစ်ကြီးပါလားပါကြီးလေအပြစ်ကြီးကိုစုပ်ကင်ပွေ့ပိုက်ထားရတဲ့ပုဂ္ဂိုလ်မှာချမ်းသာနေမလားဆင်းရဲနေမလားဒီအပြစ်ခန္ဓာကိုယ်ကြီးကို ပွေ့ပိုက်ထားတာအဲ့ဒီခန္ဓာကိုယ်ပေါ်မှာအဲ့ဒီမှာဆင်းရဲတာကိုသိချာမြင်ပြီဆိုမှ ဒီဆင်းရဲကိုလိုချင်သလားမလိုချင်ဘူးလားမလိုချင်ပေမဲ့ယုံ nant ရနေတဲ့ပုဂ္ဂိုလ်ဟာဒီဖြစ်မှုပြမှုဆင်းရဲကိုရှောင်လို့တိန်လို့ရပါမလားမလာပါနဲ့တားလို့လည်းမရဘူးသူသဘောတိုင်းသူဖြစ်လာမယ်ဖြစ်ပြီးရင်ပြက်သွားမယ်ဖြစ်လာမယ်ဖြစ်ပြီးရင်ပြက်သွားမယ်ဒီသဘောပဲအဲ့ဒီလိုသူသဘောတိုင်းသူဖြစ်ပြနေတဲ့သဘောကိုအစိုးမရတဲ့အနတ္တအဲ့ဒီတော့ အဲ့ဒီအနိစ္စသဘောဒုက္ခသဘောအနတ္တသဘောမြန်မာလိုပြောရင်မမြဲတာဆင်းရဲတာအဆိုးမရတာအဲ့ဒီသဘောကိုမြင်အောင်ရှုနေတာဟာဝိပဿနာဘာဝနာတဲ့ဘာဘာဝနာလဲအဲ့ဒီလိုဝိပဿနာဘာဝနာဖြစ်အောင်ဘုန်းကြီးတို့ဓမ္မစကုဓမ္မယုံရဲ့ဓမ္မမိသားစုများရှုတဲ့အခါမှာအဲ့ဒီလိုဖြစ်အောင်ရှုရအဲ့ဒီလိုသိအောင်ရှုရမယ်အဲ့ဒီလိုမြင်အောင်ရှုရမယ် နောက်တစ်ချက်ဝိသေသီနပတ္တိတိဝိပဒနာဝိပဒနာရှုတဲ့ပုဂ္ဂိုလ်ဟာအတိဟာတာမန်အတိတဲ့ထူးခြားတဲ့အတိမျိုးသိအောင်ရှုရတယ်။ဘာအတိထဲလဲ။အေးထူးခြားတဲ့အတိဖြစ်အောင်ရှုရတယ်။တာမန်အတိပဂရိအတိကတော့ကိုဟာသိနေတာပဲလေ။ဒါဖြူဆိုဖြူပဲ။ ဒါမဲဆိုမဲပဲဒါလူဒါယောက်ျားဒါတိရစ္ဆာန်စသည်သိတယ်အဲ့ဒီတာမန်အတိတဲ့ယောဂီရဲ့ဒီမှာတတိပဋ္ဌာန်ဝိပဿနာရှုနေတဲ့ပုဂ္ဂိုလ်ဟာထူးထူးခြားခြားသိအောင်ရှုတာဒါဝိပဿနာ။ဘာကိုပဲရှုရှုမိမိရဲ့ဒီမှာခန္ဓာကိုပဲရှုရှုသူတစ်ပါးခန္ဓာကိုပဲရှုရှုစိုးစိုးကတော့ဖြင့်ယောက်ျားပဲမိန်းမပဲသူပဲငါပဲ။တေချာရှုတဲ့အခါကလည်းကြတော့ယောက်ျားမိန်းမဆိုတာပြောင်း သဘောပဲသိလာတယ်။ဘာပဲသိလာတယ်။ညီသဘောပဲသိလာတယ်။ထူးထူးခြားခြားသိလာ။အဲဒီလိုကိုတာမန်အတိပဂတိအတိတဲ့ထူးခြားတဲ့အတိမျိုးသိအောင်ရှုတာဝိပဿနာ။အဲဒီအတိမျိုးပေါ်လာအောင်ကြိုးစားရမယ်ရှုရမယ်။ဝိပဿနာရှုတဲ့ပုဂ္ဂိုလ်ဟာနောက်ဝိနာပညာတိတဘာဝမေဝပတ္တိတိဝိပဿနာပညာနဲ့ပရမတ်ကွဲအောင်ရှုရမယ် ကွဲအောင်ရှုတာဝိပဿနာဒီနေ့ဘုန်းကြီးတို့ယောဂီများရှုနေကြတဲ့အခါမှာပညာဖောင်းတယ်လို့ရှုနေတာပညာပိန်တယ်လို့ရှုနေတာပညာဝင်တယ်လို့ရှုနေတာပညာထွက်တယ်ရှုနေတာပညာပညာပဲအမိနာမဟူသမျှပညာကြီးတယ်ပဲအမိနာမဟူသမျှအလုံးဟာပညာကြီးတယ်ပဲအဲ့ဒီလိုရှုနေတဲ့အခါကလည်းမှရှုချက်ပေါင်းများလာပြီရှုစိတ်ကနိဝရဏတရားတွေကင်းသွားပြီ အဲ့ဒီရှုမှတ်ရအာယုံပေါ်မှာရှုချက်များများတီးလာပြီဆိုတဲ့အခါကလည်းကြတော့စောစောကပြောတဲ့ပညာဆိုတဲ့တဏ္ဍန်ကြီးပျောက်သွားတယ်။ဖောင်းတယ်ဆိုရင်ဝမ်းပိုက်ဆိုတဲ့တဏ္ဍန်ကြီးပျောက်သွားတယ်။တင်းသဘောပဲတွေ့တယ်။ဘာသဘောပဲတွေ့တယ်။ပိန်နေဆိုရင်လည်းဝမ်းပိုက်ဆိုတဲ့တဏ္ဍန်ကြီးပျောက်သွားပြီးတော့ဟောရော့သဘောပဲတွေ့တယ်။အဲဒီလိုပညာတဏ္ဍန်ပျောက်ပြီးတော့ပရမတင်းသဘောလေးတင်းသဘောလေးဆိုတာဝါယောတပဲ။ တင်းသဘောလေးကဗတ္တလေးလေရောသဘောလေးကရောအဲအဲ့ဒီဓာတ်ရဲ့သဘောလေးကိုသိသွားပြဉ္ညာတဏပြောက်ပြီးတော့အဲ့ဒီပရမတ်သဘောလေးကိုမြင်အောင်ရှုနေတာဝိပဿနာယောဂီပုဂ္ဂိုလ်ဟာရှုရင်ဒီလိုမြင်လာရမယ်ဒီလိုသိလာရမယ်ယနေ့ရှုနေကြတာတတိပဋ္ဌာန်တရားတွေကိုယ်မူရာတွေဖြစ်တိုင်းရှုခံစားမှုဝေဒနာလေးတွေဖြစ်တိုင်းရှု စိတ်ကလေးဖြစ်တိုင်းဖြစ်တိုင်းရှုသဘောအာယုံလေးတွေဖြစ်တိုင်းရှုညွှန်ကြားတဲ့အတိုင်းရှုနေတယ်အဲ့လိုထိုင်ပြီးရှုမှတ်ရုံမဟုတ်ဘူးရက်ပြီးတော့လည်းရှုဈဉ္ဉံသွားရင်းနဲ့လည်းရှုနောက်ဆုံးအိယာပေါ်လျောင်းရင်းနဲ့လည်းရှုရှုပုံလေးကိုသင်ပေးတယ်အဲ့ဒီရှုနည်းတိုင်းဒီသတိပဋ္ဌာန်နည်းကြကြအခုရှုမှတ်ဒီပွားများတဲ့အားထုတ်တယ်အားထုတ်နေတဲ့အခါမှာတတိအားတမာရီအားမကောင်းသေးရင်တော့တမာရီအားမကောင်းသေးရင်တော့ အဲ့ဒီသဘောဆိုတဲ့အမှန်ကိုမြင်မှမလားမမြင်နိုင်သေးဘူးပြဉ္ညာပဲလုံးဝမမြင်နိုင်သေးဘူးတကယ်ကိုတမာရီအားကောင်းလာပြီဆိုမှပရမသဘောမြင်မှာဘုန်းကြီးမနေ့ကပြောခဲ့တဲ့တမာတိန်ဘိခဝေပါဝိထရသော်ဘုရားကအာလုံးတယဟန်တော်များအာလုံးဥပဒကဥပတိကမှာများ တရားပေးတိုင်းပေးတိုင်းမြတ်စွာဘုရားကတမာတိဘိက္ခုပါဝေတာတမာတိဖြစ်အောင်အာထုတ်ဒါပဲထုတိုက်တော်နေတမာတိဖြစ်အောင်အာထုတ်တမာဟိတောယထဘူတံပဇာနာတိမင်းတို့တမာတိဖြစ်ရင်ယထဘူတဉာဏ်ရမယ်အမှန်သိတဲ့ဉာဏ်လားအမှားသိတဲ့ဉာဏ်လားအခုပရမတ်ကိုမြင်နေတယ်ဆိုတာအမှန်မြင်တာလားအမှားမြင်တာလား ကေပရမတ်ကလေးကိုမြင်လာပြီဆိုရင်ဒါအမှန်ကိုမြင်လာပြီတကယ့်ကိုသဘောလေးကိုမြင်လာပြီပညာတဒံပြောက်သွားတယ်သူငါယောက်ျားမိန်းမပုဂ္ဂိုလ်တ attva အထေတရအာလုံးပြောက်သွားပြီတကယ့်သဘောလေးကြီးရမြင်လာပြီဆိုရင်ဒါအမှန်မြင်လာအဲ့ဒီအမှန်မြင်ဖို့ဟာစိတ်တည်ငြိမ်မှုတမာရီအာကောင်းဖို့မလိုဘူးလားအဲ့ဒီအားကောင်းဖို့ဆိုရင်ဘုန်းကြီးတို့ယောဂီများကထိုင်ပြီးတော့ရှုမှတ်ရတယ်လို့ ထိုင်ပြီးရှုမှတ်ပြီးတော့ထားတဲ့ကဘာမှတတိမပါတော့ဘူးဆိုရင်အဲ့ဒီတမာရီကချက်ချင်းပြတ်သွားတာပဲတတိလွတ်သွားတာနဲ့တမာရီကပြတ်သွားပြီခါကျိုးသွားပြီအဲ့တော့ထိုင်ပြီးရှုမှတ်လို့ရတဲ့တမာရီကိုထားတဲ့ကမှာထားတယ်ထားတယ်ဟောတမာရီတတိချင်းဆက်သွားရင်တမာရီချင်းဆက်သွားမယ်အဲ့ဒီကတန်းရက်မိတဲ့ခါကျတော့ရက်တယ်ရက်တယ်တစ်ဖက်ကိုလှဲ့တော့လှဲ့တယ်လှဲ့တယ်ဟောတတိချင်းဆက်နေတာ သွားတဲ့အခါကျတော့မှဟောကြွားတယ်လမ်းနေချတယ်ညာလမ်းနေဘယ်လမ်းနေဟောတတိချင်းဆက်နေပြီတတိဆက်နေပြီဆိုတဲ့ကူကအမှတ်ချက်တွေများလာတဲ့အခါကျဒီပေါ်မှာတခဏလေးတခဏလေးတီသွားတယ်ခဏိကသမာဓိလေးကမှတ်ချက်တွေများလာတဲ့အခါကျတော့အာနဲသွားမလားအာကောင်းလာမလားအာကောင်းတဲ့သမာဓိဖြစ်လာအဲ့ဒီအာကောင်းတဲ့သမာဓိဖြစ်လာပြီဆိုမှဟိုဘက်က အမှန်သိမှုဆိုတဲ့ဉာဏ်นี่ပေါ်လာမယ်ဉာဏ်นี่ထက်လာမယ်ဒါကြောင့်မို့ရှုတဲ့အခါမှာတမန်ငါရှာငါရှုယုံနေတော့တမာရိရဖို့မလွယ်ဘူးတေချာဘုန်းကြီးတို့ယောဂီများဣရိယာပုတိုင်းဣရိယာပုတိုင်းမလွတ်အောင်အချိန်တိုင်းအချိန်တိုင်းမလွတ်အောင် နေရာနေရာမရွေးမလွတ်အောင်ဟာဟိုနေရာမှာတရားထုတ်ရတာမဟုတ်ဘူးဘုရားစိတ်မှာတရားထုတ်ရတာပဲဟိုဒီနေရာက စားကန်းတောက်ခမ်းမှုဒီနေရာကအိတ်ခမ်းမှုဒါအမထုကောင်းမှုမဟုတ်ဘူးရသော်ဘုရားကဘလောက်ထိအောင်ပြောထားလဲဆိုရင်ဥစ္စာရပတ္တဝါကံမေတဲ့မင်းတို့ကျင်ကြီးကျင်ငယ်စွမှုပြုရင်တောင်တမ္ပဇာနာကာရီအမှတ်တတိလေးနဲ့ပြုတယ်ကဲနောက်ဆုံးအငြိကြီးစွန့်တဲ့နေရာမှာတောင်တတိမလွတ်ရဘူးဆိုရင်တခြားနေရာကိုလွတ်ရမလားမလွတ်ရဘူးလားမလွတ်ရပါဘူးကဲအိတ်ခမ်းနဲ့လည်းမလွတ်ရစားကမ်းနဲ့လည်းမလွတ်ရရေချိုးကမ်းနဲ့လည်းမလွတ်ရ ဘုရားရှိမှမှမဟုတ်ဘူးဓမ္မယုံထဲမှမှမဟုတ်ဘူးဘယ်နေရာမှတတိမလွတ်အောင်အဲ့ဒီလိုတတိမလွတ်အောင်တတိမြဲပြီဆိုမှတမာရီတွေအားကောင်းလာတယ်တမာရီတွေအားကောင်းလာပြီဆိုမှဒီယထာဘုဒ္ဓဉာဏ်အမှန်သိလာတယ်အဲ့ဒီအမှန်သိတဲ့ဉာဏ်ကိုဝိပဿနာတမာဒိဋ္ဌိဉာဏ်ဘာတမာဒိဋ္ဌိဉာဏ်အေးအဲ့ဒီဝိပဿနာတမာဒိဋ္ဌိဉာဏ်နေဖြစ်လာပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ပွားများတဲ့ ဘာဝိတာတဲ့ဆက်မပြတ်ပွားများဘိုလိကတာတဲ့ချိန်ပါများစွာထိုင်ရင်ရရင်သွားရင်လျှောင်းရင်စားရင်တောက်ရင်ဘယ်နေရာမှမစုမလွတ်စီနဲ့အဲ့ဒီလိုအားထုတ်လို့ရှိရင်တဲ့ဒိဋ္ဌိဝဓမ္မေယခုမျက်မှောက်မှာပဲနိဗ္ဗာန်ပါပေတုနိဗ္ဗာန်ကိုမျက်မှောက်ပြုသွားနိုင်တယ်အားထုတ်နေစဉ်မှာပဲတထိုင်အတွင်းအတွင်းမှာပဲဘုန်းကြီးတနေ့ကပြောခဲ့ပြီဧကသနေနိသိဏောဝ အကြာကြီးအားထုတ်နေဖို့မလိုဘူးတမာရီတွေအားကောင်းလို့ဉာဏ်တွေထက်လာပြီဆိုရင်တထိုင်အတွင်းမှာတရားတွေ့နိုင်သလားမတွေ့နိုင်ဘူးလားတရားရနိုင်သလားမရနိုင်ဘူးလားတကယ်လို့မိမိမှာပါရမီမရှိသေးလို့ဒီတထိုင်တရားမရအောင်ခဲဒီနေ့ပါရမီမရှိသေးလို့ရှင်မင်းဝန်ဆရာတော်ရဲ့တရားပွဲတရားစခန်းပွဲမှာဒီနေ့ဘာမှမသိလိုက်ဘူးဘာတရားမှမရလိုက်ဘူးအားမငယ်နဲ့ ဒီနေ့တိုင်းခုခု ရှုမှတ်နေအလုံးအပြည့်စုံပြီးခဲ့ပြီအဲ့ဒီရှုမှတ်နေတိုင်းဆက်လက်အားထုတ်သွားရင်တထအသက်ကွန်တော်မရဏကာလီတမတိတိဟောတိဆက်ပြီးဒီတိုင်းကြိုးစားအားထုတ်သွားရင် နောက်ဆုံးတရားညောင်ဆောင်ပေါ်ရောက်ပြီးတော့တတိမလွတ်ရှုမှတ်အားထုတ်ရင်းနဲ့ပဲတေကံဤဆဲဆဲမှာ တရားမရနိုင်ဘူးလားဒါဘုန်းကြီးမနေ့ကရှင်သန္နမထေရကိုထုတ်ပြီးပြောခဲ့ပြီ ဒါတတိပ္ပံရဲ့ဂုံကြီးတွေပဲဝိပဿနာရဲ့ဂုံကြီးတွေပဲဒီတိုင်းအထုတ်ရင်ဒီလိုဂုံတွေရမယ်ဒီလိုအရေးသွေးတွေဖြစ်လာဝိပဿနာဉာဏ်တွေဖြစ်လာဉာဏ်တွေအားတက်လာပြီးအားကောင်းလာပြီးဆိုရင်နောက်ဆုံးမင်းစင့်ဖူစင့်တောင်မရဘူးထားအောင်အပေကတော့လွတ်နိုင်တယ်ဘာကလွတ်နိုင်လဲဘလောက်မကောင်းမှုတွေပြုခဲ့တဲ့ပုဂ္ဂိုလ်ဖြစ်ပါစေ တကယ်ဆရာကောင်းတမားကောင်းနဲ့တွေ့လို့သာတကယ်နီးကောင်းလမ်းကောင်းရလိုက်ရင်အဲ့ဒီပုဂ္ဂိုလ်ပဲကလွတ်တယ်ဒါကိုဘုန်းကြီးတို့တာရကတခုထုတ်ပြရရင်မြတ်စွာဘုရားလက်ထက်ကရာဇဂျိုမြို့မှာပြင်းမှုတွေကျူးလွန်တဲ့ပုဂ္ဂိုလ်တွေကိုတိမ်မိတ်ကြတဲ့ပုဂ္ဂိုလ်တွေကိုတိမ်မိတ်ရပြီဆိုရင်တတ်ရတဲ့တမ္ပဓာတိကာဆိုတဲ့ပုဂ္ဂိုလ်ကြီးရှိတယ် အဲ့ဒီတမ္ပဓာတိကဆိုတဲ့ပုဂ္ဂိုလ်ကြီးဟာနှစ်ပေါင်း90တိုင်တိုင်းလူတွေကိုတတ်နေရတယ်အလုပ်ကိုလုပ်ကြရတယ်နှစ်ပေါင်း90ကိုလုပ်ခဲ့ရတယ်ဆိုတော့ဘုန်းကြီးတို့ယောဂီများလူနည်းနည်းလေးတတ်ခဲ့ရတာလားအများကြီးတတ်ခဲ့ရတာသူအကုသိုလ်တွေနည်းနည်းလေးလားအများကြီးလားအများကြီးပဲဒါပေမဲ့လို့ဒီလောက်အကုသိုလ်များလာတဲ့ပုဂ္ဂိုလ်ဟာသူနှစ်ပေါင်း90 လှုပ်လှုပ်လို့ဒီမှာ အသက်60ကျော်လောက်ရလာတဲ့ခါကျတော့သူ့ရဲ့အာအင်းလေးကုန်ခန်းလို့တစ်ချက်တည်းနဲ့လူကိုသိအောင်မတတ်နိုင်တော့တဲ့ခါကျတော့ယာရုကချအငိမ့်စားရအဲ့ဒီခါမှာကြတော့မှသူစားလို့တဲ့ကနာနှုတ်ထမင်းနေစားခွင့်ရအဝတ်သစ်စားသစ်ဝတ်ခွင့်ရအမွေးနှံ့တာအားလုံးပန်းကစပြီးတော့ပန်းဆင်ခွင့်ရအဲ့ဒီချိန်မှာအဝတ်သစ်စားသစ်စားမယ်ဝတ်မယ်ဒီကနေ့ငါကနာနှုတ်ထမင်းစားမယ် မစားခင်ခင်ငါမျက်စိမှာသွားပြီးရေမိုးချိုးလိုက်မယ်ခန္ဓာကိုယ်တန်ရှင်းပြီးတော့မှငါဒီဝတ်တွေဝတ်ပြီးတော့စားမယ်ဆိုပြီးတော့ရေမိုးချိုးပြီးစားဖို့ပြင်ဆင်တာအဲ့ဒီအချိန်မှာရှင်သာရိပုတ္တရာမထေရမြတ်ကြီးတမဘတ်မှာထားတော့ဘသူကိုဒီနေ့ဖြေချိုးရမလဲဆိုတော့တမ္ပဋ္ဌာတိကအဲ့ဒါနဲ့ဟိုကတမ္ပဋ္ဌာတိကကကဏ္ဍနုတမင်းစားဖို့ပြင်ဆင်နေတဲ့အချိန်လေးမှာရှင်သာရိပုတ္တရာမထေရမြတ်အေဘောဝသပိတ်ပိုက်ပြီးဆုံးရတယ် အဲဒီမှာတမ္ပတာရိကမြင်လိုက်တော့ဩရှင်သာရိပုတ္တရာမထေရမြတ်ကြီးပါလားမြတ်စွာဘုရားရှင်ရဲ့လက်ရတော်ရမထေရကြီးတချိန်တုန်းကတွေ့ပေမဲ့လူလည်းပဲငါမှလူစရာဘာမှမရှိလို့ဘာမှမလူခဲ့ရဘူးလူစရာရှိပြန်တော့လည်းပဲဒီမထေရမြတ်ကြီးမဖူးမြော်ရလို့ငါမှဘာမှမလူရကံရံတင်လိုက်တာဒီနေ့မှမုံမုံမြတ်မြတ်ကနာတို့တမင်းတွေချက်ပြုတ်ထားတယ်ကဲငါလည်းစမ်းမလို့ပြင်းနေတာပဲအဲ့တော့ရှင်သာရိပုတ္တရာမထေရမြတ်ကြီးပြင်ပြီးဆုံးကံပါပဲဆိုအဲ့ဒီမှာကနာတို့စွမ်းနေကတ်တယ် သူဟာနှစ်ပေါင်း90တိုင်တိုင်လူသက်ယာရုနဲ့နေရတာဖြစ်တဲ့အတွက်ဒီလောက်ကောင်းမွန်တဲ့နှုတ်ကနာနှုတ်ထမင်းကို तू မစားခွင့်မရဘူးအခုမှစားခွင့်ရတာဆိုတော့ရှင်သာရိပုတ္တရာမထေရမြတ်ဖုံးပေးနေတဲ့ခါကျတော့နှုတ်ထမင်းဆိုတော့လေသိတဲ့အတိုင်းပဲမှုန်းနေတာအဲဒီမှာနှုတ်ထမင်းကမှုန်းနေတာဆိုတော့ဟိုမှာဘေးကရက်လေခတ်ပြီးတော့ပေးနေတဲ့ဓမ္မတာတိကာကြီးဒီခါလေတရွေးတွေမျိုးချနေတကုတ်ကုတ်နဲ့ဘုန်းကြီးကဘုန်းကြီးဆုံးပါဆုံးပုံပေးနေတဲ့အချိန်မှာအနန္တတရားဓမ္မတွေမလားစေခြင်းဘူး စားရတာမဖြောက်ဘူးခေါ်ရတာအခုဒီမှာတမ္မတရိကကြီးတရွေးတွေမျိုးမျိုးချနေတဲ့တကုတ်ကိုအဲဒီတော့ရှင်သာရိပုတ္တရာကအဲတမ္မတရိကသင်လေးဆာလာပြီးသွားစားကြည့်ဆိုပြီးတော့လွတ်လိုက်တယ်အဲဒီလွတ်လိုက်တဲ့ခါကျတော့မှသွားပြီးတော့စားရင်ချက်ကပြုတ်ကန်နဲ့စားပြီးပြန်ထွက်လာရှင်သာရိပုတ္တရာမထေရကြီးပုံပေးပြီးတဲ့ခါကျတော့မှရှင်သာရိပုတ္တရာမထေရကြီးကတရားဟောတယ်သူ့ အဲဒီမှာဒါနကထာသီလကထာသက်ကကထာမေကကထာကမ္မနာအာရိနဝကထာစသည်ဖြင့်ဒေသနာကိုအစဉ်တိုင်းဟောကြားပြီးတော့ဓမ္မတတိကကြီး စိတ်မငြိမ်ဘူးစိတ်မငြိမ်ဘူးစိတ်မငြိမ်တော့လူအောင်ငြိမ်လားမငြိမ်ဘူးလက်တွေကဟိုလှုပ်လိုက်ဒီလှုပ်လိုက်ဟိုကုတ်လိုက်ဒီဖဲလိုက်ဟိုကင်လိုက်ဒီကင်လိုက်မြေကြီးချစ်လိုက်ကြမ်းချစ်လိုက်ဟိုဆွဲလိုက်ဒီဆွဲလိုက်ကုသိုလ်များတာလားအကုသိုလ်များလို့လားငြိမ်ငြိမ်နာတော့ ငြိမ်ငြိမ်လေးနာနော်အဲဒီမှာဟိုလှုပ်ဒီလှုပ်ဆိုရင်တော့ဒါဟာစိတ်တရားနဲ့စိတ်ဝင်စားရင်ဒါအကုသိုလ်များနေတာတမ္ပတ္တတိကကြည့်လုံးဝတရားနဲ့အာယုံမရောက်ဘူးအဲဒီတော့ရှင်သာရိပုတ္တရာကသိတော့ဟဲ့တမ္ပတ္တတိကသင်္ဃဟောတဲ့တရားစိတ်ဝင်စားဘူးတင်တယ်ဟုတ်တယ်ဗျာတပည့်တော်မဝင်စားနိုင်ဘူးဘာကြောင့်မဝင်စားတာလဲတပည့်တော်နှစ်ပေါင်း90တိုင်တိုင်လူပေါင်းများစွာကိုတတ်ခဲ့တဲ့ဒီလောက် အကုသို့အပြစ်ကြီးတဲ့ပုဂ္ဂိုလ်ဟာဒီတရားလေးနာယုံနဲ့တပည့်တော်ငါတရားမှတပည့်တော်တရားမှရနိုင်ပါမလားအပင်မှလွတ်နိုင်ပါမလားတပည့်တော်စိတ်ထဲမှာအဲ့ဒီလိုဖြစ်နေတယ်ဗျာအဲဓမ္မတတိကဒီလူတွေကိုတတ်ချင်လို့တင်ကိုယ်တိုင်တတ်ချင်လို့တတ်ရတာလားတဦးတယောက်ရဲ့အမိန့်ကြောင့်လားလို့မေးလိုက်တော့အဲ့ဒီမှာသူ့စိတ်ထဲမှာညံပွင့်သွားတယ်တကယ်တော့လည်းပဲ သူ့ပြစ်ဟာသူ့ပြစ်ပဲသို့တော့ညံနိုင်ညိုညံကလေးတဲ့ပုဂ္ဂိုလ်ဆိုတော့ဟာဟုတ်သားပဲငါတတ်ချင်လို့တတ်တာမှမဟုတ်ပဲမင်းကတတ်ခိုင်းလို့တတ်အပြစ်ရှိရင်ဘယ်သူပြစ်ရှိမှာမင်းမှာပဲအပြစ်ရှိတယ်လို့သူစိတ်ပါအဲ့လိုဖြစ်သွားတာကိုကသူ့ကိုဒီမှာတကယ်တွယ်ဝိုက်တဲ့စကားလေးနဲ့မေးလိုက်တယ်အဲ့လိုမင်းမှာပဲပြည့်ရှိမယ်ငါမှာပြည့်မရှိဘူးဆိုပြီးတော့အဲ့ဒီမှာစိတ်ထဲမှာအဲ့ဒီကြတော့မှရှင်သာရိပုတ္တရာဟောတဲ့တရားကိုသေချာအရင်စိုက်နားနိုင်သွားတယ် အဲ့ဒီမှာနာတဲ့ခါကျတော့မှရှင်သာရိပုတ္တရာကတရားတွေဆင်းလိုက်ဆင်းလိုက်ဟောတယ်ခန္ဓာလည်းညံဆိုင်ပြီးတော့ရှုနေတယ်ပွားနေတယ်အဲ့လိုပွားရင်ပွားရင်နဲ့ဝိပဿနာဉာဏ်နဲ့ခုဘုန်းကြီးတို့ယောဂီများတက်တယ်လို့ပဲယုံနာအဖြစ်အပျက်တွေကစာပြီးတော့ဝိပဿနာဉာဏ်နဲ့အစဉ်စဉ်တက်လာလိုက်တာနိဗ္ဗာန်ဉာဏ်တခါလည်းပြိသင်္ခာဉာဏ်သင်္ခါရုပ္ပခာဉာဏ်အဲ့ဒီဉာဏ်ရဲ့အထက်မဲ့ဉာဏ်ရဲ့အောက်အနုလောမဉာဏ်တိအောင်ရောက်တယ်။ဘယ်ဉာဏ်တိအောင်ရောက်လဲ။အနုလောမ အဲ့ဒီမှာသင်္ခါရိပိခာဉာဏ်ရဲ့အထက်အနုလောမဉာဏ်ထိအောင်ရောက်ပါပြီရှင်သာရိပုတ္တရာဟောတယ်မတက်တော့အဲ့ဒီမှာရှင်သာရိပုတ္တရာကသူ့မှာဒီလောက်ပဲပါရမီရှိတယ်ဒီလောက်ဆိုရင်အပေကလွတ်ပြီရှင်သာရိပုတ္တရာကအဲ့ဒီမှာတရားချတရားချတဲ့ကချောင်းပြန်တယ်ပြန်တဲ့အချိန်မှာတပိတ်ပိုက်ပြီးတော့တပိတ်ကိုထမ်းပြီးလိုက်ပို့တယ်လိုက်ပို့ပြီးရှင်သာရိပုတ္တရာပို့ပြီးပြန်လာတဲ့အချိန်မှာပဲတစ်ချိန်ကရန်သူဖြစ်ခဲ့တဲ့ ဘလူးကနေပြီးတော့ဘလူးမကနေပြီးတော့နွားမရောင်ဆောင်ပြီးတော့အဲ့ဒီမှာလမ်းကြီးမှာကိုယ်တက်လိုက်တယ်အဲ့ဒီမှာပဲပြန်လာပြီးတည်ဆုံသွားတယ်အဲ့ဒီအချိန်မှာဒီညာနေရပြီးတော့အပေကလွတ်သွားတာဆိုတော့မြတ်စွာဘုရားရှင်ကိုရောမြတ်ကြီးကယဟန်တွေကဆုံးကံသွားတယ်ဆုံးကံပြန်နေယဟန်တွေကဟောဒီတမ္ပတ္တဒီကကြီးမနေ့ကပဲလူတရာတို့ကအငိမ့်စားရဒီကနေ့ဟိုမှာအမိုက်ပုံပေးမှသေးနေပြီဒီကောင်ကြီးတော့သွားပြီဒီကောင်ကြီးတော့သွားပြီဘုန်းကြီး မြတ်စွာဘုရားကိုလျှောက်တော့မြတ်စွာဘုရားမဟုတ်ဘူးတဲ့သူနတ်ပြည်ရောက်နေတယ်ဖြစ်နိုင်ပါမလားဖေဟာပုထုဇဉ်ရနေဘယ်သူမှမယုံတန်းလောက်အကုသို့ကြီးတဲ့ပုဂ္ဂိုလ်ဟာခုနတ်ပြည်ရောက်ဖြစ်နိုင်ပါမလားမယုံအဲ့ဒီကြတော့မှမြတ်စွာဘုရားကချက်သားတို့သူ့မှာဆရာသမားကောင်းကို အမိခိုရသွားတယ်ဘာအမိခိုရသွားလဲဆရာ ဆရာသမားကောင်းကိုအမိကိုရသွားတယ်တာရိပုတ္တရာလို့ဆရာသမားကောင်းအမိကိုရတဲ့အတွက်သူဟာအနုလောမဉာဏ်တိအောင်ရသွားတယ်ဒါကြောင့်မို့သူမှာပယ်လေးပါးကလွတ်ပြီးတော့အခုဒုက္ခတိပုံဘုရားနတ်ပြည်နတ်လောကရရှိနေပြီဒါကြောင့်ဘုန်းကြီးတို့ယောဂီများဒီတတိပဋ္ဌာန်တရားလေးတွေအမြဲတမ်းတတိကပြီးတော့ရှုမှတ်မှုလေးနဲ့သွားမယ်ဆိုရင်တရားနာရင်ပဲဖြစ်စီကိုရှုမှတ်နေလေးနဲ့ကိုယ့်ဟာကိုရှုမှတ်ရင်းနဲ့နာမယ်အေးနာရင်ခန္ဓာညာစိုက်ပြီးတော့ရှုနေမယ် အဲ့လိုဆိုရင်တော့ကို့မှာဝိပဿနာဉာဏ်လေးအခုလိုတမ္ပတ္တဓိကကြီးလိုပဲတေဂာနေဆဲဆဲလေးမှာဟောအပယ်လေးပါးကမလွတ်နိုင်ဘူးလားဗျာကဲမိမိတို့ဒီတရားတွေကအာကိုလောက်သလားအာမကိုလောက်ဘူးလားအာကိုလောက်ပါတကယ်ကိုအာကိုလောက်တဲ့တရားပါတကယ်အလုံးလုံးပါဗုဒ္ဓဘာသာဝင်ကောင်းတယောက်ဖြစ်အောင်ဗုဒ္ဓဘာသာမှာမြတ်စွာဘုရားကလမ်းစဉ်၃မျိုးချမ်းသာရေးလမ်းစဉ်ကျမ်းမာရေးလမ်းစဉ်လွတ်မြောက်ရေးလမ်းစဉ်၃မျိုးပေးထားခဲ့ပါတယ် အားလုံးကဗုဒ္ဓဘာသာဝင်တွေကချမ်းသာရေးလမ်းစဉ်ကိုတော့အထုလိုက်ပါတယ်ဒါနာကောင်းမှုတွေအတူပြုကြပါတယ်ကျမ်းမာရေးလမ်းစဉ်ကြတော့နည်းနည်းလေးစဉ်းစားလာတယ်ငါညစာမစားဘဲမနေနိုင်ဘူးဟောငါမတော့ဘဲမနေနိုင်ဘူးလို့ဟောငါအလှမပြင်ဘဲမနေနိုင်ဘူးလို့ဒီလိုနဲ့ပဲဒါကြတော့မလိုက်နိုင်ဟောနောက်ဘာဝနာကြတော့ခန္ဓာလို့ဒုနာလို့မထိုင်နိုင်လို့အာဒါတွေအကြောင်းပြပြီးမလုပ်နိုင်ကြတော့ဘူး အဲဒီတော့ဒီဘာဝနာတရားလေးဟာဗုဒ္ဓဘာသာဝင်ဖြစ်တဲ့ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းအာထုတ်တင်သလားအာမထုတ်တင်ဘူးလားအာထုတ်တင်ပါပဲအာထုတ်တင်ပါလေမြတ်စွာဘုရားသာသနာတော်ကြီးဟာရှိနေသေးလို့သာသနာကွယ်သွားတဲ့အချိန်မှာဒီလိုတရားတွေဟောပြောနိုင်တဲ့ပုဂ္ဂိုလ်ရှိပါမလားမရှိလို့ရှိရင်နာကြားခွင့်ရပါမလားနာကြားခွင့်မရလို့ဘာမှကျင့်နေကြံနေမသိရင်အာထုတ်ခွင့်ရောရပါမလား ဒီကနေ့ဟာမြတ်စွာဘုရားသာသနာတော်ကြီးရှိသေးတယ်သာသနာ9000မှာအခုမှ2500 2560ပဲရှိသေးတယ်အဲတော့သာသနာတော်ကြီးရှိနေတဲ့အတွက်ကြောင့်ဒီတရားတွေဟောပြောနိုင်တဲ့ပုဂ္ဂိုလ်ညွှန်ပြနိုင်တဲ့ပုဂ္ဂိုလ်တွေရှိတယ်ဒါကြောင့်မို့ဒီတရားတွေသာသနာတော်နဲ့တွေ့ရချိုးနာအောင်လူဖြစ်ရချိုးနာအောင်ဘုန်းကြီးတို့ယောဂီများဆရာသမားကောင်းအမိခိုရပြီးတော့ကြိုးစားဖို့အထုပ်ဖို့မလိုဘူးလားတကယ်လို့အဲ့ဒီမှာဒီကံဤဆဲဆဲလေးမှာတရားမရသေးဘူးဆိုရင်လည်း အာမငယ်ပါနဲ့တတ္တအတေကွန်တောဒေဝလောကိနိဗ္ဗတိတဝါဓမ္မဂတိကာဒေဝဗုဒ္ဓတာဓမ္မသုတ္တဝါရဟတံပါပုနာတိဟောအာမငယ်နေတယ်တကယ်လို့တေကန်ဤဆဲဆဲလေးမှာကိုတရားရှုမှတ်နေတယ်ရှုမှတ်မှုလေးနဲ့ဘုန်းကြီးတို့ယောဂီများအခုသိဆုံးသွားမယ်ဆိုရင် ကုသိုလ်စိတ်နဲ့လားအကုသိုလ်စိတ်နဲ့လား အဲ့ဒီလိုကုသိုလ်စိတ်ကလေးနဲ့တည်သွားပြီဆိုရင်ဒုက္ကတိဘုံဘဝလားဒုက္ကတိဘုံဘဝလားဟေးဒုက္ကတိဘုံဘဝပဲရောက်ဒါကြောင့်မို့ဒီမှာဒေဝလောကီတကယ်လို့တေကန်ဤဆင်းဆင်းမှာပါရမီမပြည့်စုံသေးလို့အသက်ကွန်တော်တရားမရသေးလို့ရှိရင်တဲ့ဒေဝလောကီနတ်ပြည်နတ်လောကကိုရောက်မယ်အဲ့ဒီနတ်ပြည်နတ်လောကဒီရှုမှတ်မှုကုသိုလ်စိတ်လေးနဲ့နတ်ပြည်နတ်လောကရောက်သွားရင်စောစောကပြောတဲ့တမ္ပတ္တိကကြီးတို့လို့ပေါ့ ရောက်သွားပြီဆိုရင်နတ်ပြည်မှာလည်းပဲဓမ္မကတိကနတ်သားတွေရှိတယ်။ဘာတွေရှိလဲ။ဟေးဓမ္မကတိကနတ်သားတွေရှိတယ်။အဲ့ဒီဓမ္မကတိကနတ်သားဟောတဲ့တရားကိုနာကြားပြီးတော့လည်းပဲအဲ့ဒီပုဂ္ဂိုလ်ဟာတရားတို့ရသွားနိုင်တယ်တဲ့။တကယ်လို့တဲ့ဓမ္မကတိကနတ်သားစီမနာပြစ်ဘူးလူပြည်မှာမြတ်စွာဘုရားပွင့်နေတယ် အဲ့လိုမြတ်စွာဘုရားပွင့်နေတဲ့အချိန်မှာနတ်ပြည်ကနေဆင်းလာပြီးတော့မြတ်စွာဘုရားထံမှာချင့်ကပ်ပြီးတော့မြတ်စွာဘုရားဟောတဲ့တရားနာကြနှလုံးသွင်းရင်လည်းပဲတရားသူတွေမရနိုင်ဘူးလားရနိုင်ကြောင်းကိုဘုန်းကြီးတို့ဒီမှာကျမ်းဂန်များမှာဖွင့်ပြထားတယ်အမျိုးကောင်းသားတရားဟာမြတ်စွာဘုရားရှင်ရဲ့သာသနာတော်မှာတရားနာရင်းနဲ့သာသနာတော်ကြီးညိုပြီးတော့ယဟန်ပြုယဟန်ပြုပြီးတော့မြတ်စွာဘုရားရဲ့ဒီ အကျင့်တရားတွေကိုငါကျင့်ကြံအားထုတ်မယ်ဆင်းရဲငြိမ်းချောင်းဖြစ်တဲ့အကျင့်ကောင်းအကျင့်မှန်တွေကျင့်ကြံအားထုတ်မယ်ဆိုပြီးမြတ်စွာဘုရားတန်ကမ္မဋ္ဌာန်းယူကမ္မဋ္ဌာန်းယူပြီးတော့တောเจ้าမှာ တပါးဒီဧကစာရီတရားတွေကျင့်ကြံပွားများအားထုတ်တယ်အခြားအခြားနေရာလေးတွေမှာလည်းပဲဒီလိုပဲတောเจ้าလေးတွေနဲ့တရားအားထုတ်နေတဲ့ပုဂ္ဂိုလ်တွေလည်းရှိတယ်သူလည်းအားထုတ်နေပြင်းပြင်းထန်ထန်အားထုတ်တယ် တကယ်ကိုပြင်းပြင်းထန်ထန်တရားလူကျင်စောနဲ့တရားရကျင်စောနဲ့အားထုတ်တယ်အခုဘုန်းကြီးတို့ဒီကဒီမှာတော့မဟုတ်ပါဘူးလေဘုန်းကြီးတို့မြန်မာနိုင်ငံမှာရှိတဲ့ပုဂ္ဂိုလ်တွေကတပည့်တော်တရားကိုတကယ်ရကျင်တာဖះတပည့်တော်တရားကိုတကယ်အားထုတ်ကျင်တာဖះလုပ်ပါအားထုတ်ပါဒီမှာအားထုတ်ဖို့ရည်တာကြီးဖွင့်တာပဲအားထုတ်ပါတကယ်လဲအားထုတ်ဖို့လည်းပဲတခါလဲစကားပြောတာလေးတွေ့လို့ရဲ့ယောဂီစကားမပြောရဘူးမျက်စိကဘာလို့တောင်ကြည့်မြောက်ကြည့်ကြည့်တာလဲမျက်လွန်လေးခြားထား နှစ်ခါသုံးခါလောက်တွေ့ပြီးကရှိတယ်လက်ပြီးပြန်သွားပြီပြောတော့တရားတကယ်လိုချင်တာတဲ့တရားတကယ်လိုချင်တာကိုတကယ်ရအောင်တကယ်စည်းကမ်းတရားနဲ့သုံးသင်ညွှန်ပြတဲ့အခါကျတော့မတတ်နိုင်ဘူးပြေးတာတကယ်လိုချင်ရင်ကိုယ်နဲ့အသက်ကို မနှဲ့ရဘူးကာယေစဇီဝိတေစအနဘိက္ခတံဥပတပိတိတဲ့တရားတကယ်လိုချင်တဲ့ပုဂ္ဂိုလ်ဟာဒီခန္ဓာကိုယ်နဲ့အသက်ကိုမငဲ့မညာကိုကြိုးစားရတယ် ဒါကြောင့်မို့မြတ်စွာဘုရားကမိမိရဲ့ခန္ဓာကိုယ်မှာအကြီးပြားသာကြံ့ကျင်ကြံ့ပါစေအသွေးတွေခန်းကျင်၆ကျင်၆ပါစေပိန်၆ပြားကဖြစ်ခြင်းဖြစ်ပါစေငါတရားမတွေ့မချင်းတရားမရမချင်းငါရှုမှတ်မှုမလွတ်ဘူးလွတ်မပေးတော့ငါအထိုင်ကိုမဖြုတ်တော့ဘူးဆိုတဲ့အဲ့ဒီလိုစိတ်ဓာတ်ကိုပြင်းပြင်းထန်ထန်ထားပြီးကြိုးစားရတယ်ဝရိယကိုအဲ့ဒီလိုပြင်းပြင်းထန်ထန်ထားပြီးကြိုးစားရတယ်တဲ့ဒါကြောင့် ခုဒီယဟန်တော်လေးကတကယ်ကိုပြင်းပြင်းထန်ထန်ကြိုးစားတယ်အဲ့လိုကြိုးစားတဲ့အခါမှာဆုံးခံကြွရတာရှိတယ်ဆုံးခံပြန်လာတဲ့အခါဆုံးဖုံးပေးရတာရှိတယ်ဆုံးဖုံးပေးရပြီးတော့ကတပိတ်တွေဆေးရကြိုးရတာရှိတယ်အလုံးပြုတ်ဝဲကိစ္စတွေပလီဘောဓာတွေများတယ်ပလီဘောဓာတွေများတဲ့အခါကာလကြတော့ရှုမှတ်မှုကတတိလွတ်တာလွတ်တာလေးတွေများတယ်အဲ့လိုလွတ်တာတွေများတဲ့အခါကာလကြတော့ငေါ့ဩငါတကယ်တမ်းဒီလို လိဘောဓာတွေများနေလို့ငါမှာတရားတွေတိုးတက်တဲ့လောက်မတိုးတက်ဘူးဖြစ်နေတာကဲဘာပဲဖြစ်ဖြစ်ငါဆုံးမစားတော့ဆုံးခံလည်းမကြွတော့ငါတရားပဲငါကြိုးစားတော့မယ်သိချင်းသိပါစီတော့ဆိုပြီးတော့အဲ့ဒီမှာကြိုးစားအထုတ်တာကြိုးစားအထုတ်တဲ့နေရာမှာဣရိယာပု၄ပါးသလုံးအထုတ်တယ်အဲ့ဒီမှာတနေ့မှာဈဉ္ညာရှောက်ပြီးတော့ကြောင်းရင်ရှေ့ဈဉ္ညာလမ်းမှာဈဉ္ညာရှောက် အဲ့ဒီမှာဈဉ္ညာအမှတ်တရားကိုရှောက်နေတဲ့ကိစ္ဆံတော်ဝါကိစ္ဆံမီတိပါဇာနာတိခုဘုန်းကြီးတို့ယောဂီများရှောက်တယ်လို့သွားတဲ့အမှုရာတဲ့အမှုရာတဲ့ရွေ့ရှားနေတာလေးကိုတရွေ့ပြီးတရွေ့တရွေ့ပြီးတရွေ့ရွေ့နေတာတရွေ့ရိမ့်နေရွေ့နေတဲ့သဘောတွေကိုအကုန်သိအောင်ရှုနေတာအဲ့လိုတတိကပြီးရှုနေတဲ့အခါကလည်းကြတော့ဆွမ်းမစားတာကလည်းတရက်က၂ရက်၂ရက်က၃ရက်၃ရက်က၄ရက်စသည်ဖြင့်ရက်ကညာလာတဲ့အခါကျတော့အာအင်္ဂါလေးပဲကုန်ခန်းလာတယ် အဲ့ဒီမှာဒီဈဉ္ညာလျှောက်ပြီးရှုမှတ်ရင်းနဲ့အဲ့ဒီကိုယ်တော်လေးဟာလေးတင်တုံးဖြတ်သွားတယ်။ဘာဖြတ်သွားလဲ။အဲ့ဒီမှာလေးတင်တုံးဖြတ်ပြီးအဲ့ဒီနေရာမှာပဲတခါလေဈဉ္ညာလမ်းပေါ်မှာပဲဈဉ္ညာလျှောက်ပြီးရှုမှတ်နေရင်းနဲ့အဲ့ဒီမှာပြန်လွန်တော်မူသွားတယ်။တရားရသွားသလားမရသေးဘူးလား။တရားမရသေးဘူးနော်။ဘလောက်အသက်နဲ့ခန္ဓာကိုယ်ကိုမညာဘူးနော်တရားရရေးအတွက်သူ။အဲ့ဒီလောက်ကိုကြိုးစားတာ။ ဘွေတို့ယောဂီများအဲ့ဒီလောက်ကိုကြိုးစားယူရမယ်ဆိုတာလေးလေကိုယ်စိတ်ထဲမှာသဘောပေါက်တာကိုလိုပါတယ်တကယ်လို့လို့ချင်းဒါပေမဲ့လို့လွယ်လွယ်နဲ့တရားတွေပြီးနေတဲ့နေရာတွေတော့ရှိပါတယ်တပတ်လောက်အထုတ်ရင်သောတာပန်တို့အဲနှစ်ပတ်လောက်အထုတ်ရင်သက္ကရာကံတို့ဒီလိုပြီးနေတဲ့နေရာတွေတော့ရှိပါတယ်နောက်လည်းဒီရောက်လာမှာပါအဲ့တော့သောတာပန်သက္ကရာနေအများကြီးဖြစ်မှာပေါ့ဟုတ်လားမြန်မာနိုင်ငံရောက်ရင်လည်းပဲဘုန်းကြီးတို့နေရာမျိုးလာရင်တော့အဲခုနကလိုပဲစကားပြောလို့မရဘူးဟိုကြီးဒီကြီးကြီးလို့မရဘူး အဲ့ဒီမှာကိုယ်လုံးနဲ့ကိုကိုကကိုတယောက်တည်းအဲ့လိုလောက်ရလိမ့်မယ်အေးအဲ့လိုနေရာလွယ်လွယ်လေးနေလည်းမရဘူးလွယ်လွယ်လေးနဲ့ရမယ့်နေရာတွေဘုန်းကြီးတို့မြန်မာနိုင်ငံမှာရှိတယ်အဲ့လိုရှိတော့ကိုကစုံစမ်းပြီးတော့ရောက်ရင်သွားပြီးတော့အဲ့ဒီမှာတရားတွေယူပြီးကိုကကိုသောတာပန်ဘွေလူကြီးခါတဲ့ပခုံးမတင်ပြီးပြန်လာပေါ့ဒါပဲရှိတာပဲဒါပဲရှိတာအဲ့တော့ဉာဏ်ဉာဏ်တရားရတဲ့ပုဂ္ဂိုလ်ကြီးဒါကိုဖြန့်လန်းနည်းနဲ့တရားပြပေးနေတယ်လို့တချို့ကပြောကြပါတယ် အဲ့တော့ဗာမဲဖြစ်ဖြစ်မြတ်စွာဘုရားလက်ထက်တော်ကစပြီးဘုရားတက်တော်တင်ရှားရှိနေတဲ့အချိန်မှတောင်မှတာမန်လောက်နဲ့ရရလားတကယ်ကိုကြိုးစားတကယ်ကိုကြိုးကြိုးစားစားအထုတ်ကြအဲ့လိုကြိုးစားအထုတ်ရင်းနဲ့ပဲအခုဒီကိုယ်တော်လေးဟာတရားမရအောင်ဈဉဏ်ရှောက်ပြီးရှုမှတ်နေရင်ဘုန်းကြီးတို့တရားမှတ်နေရင်မလုပ်နေရင်လေတရားမှတ်နေရင်လည်းပြန်လုံတော်မူသွားတော့ကုသိုလ်စိတ်နဲ့လားအကုသိုလ်စိတ်နဲ့လား ချက်ချင်းပဲနတ်ပြည်မှာသွားပြီးတော့အဲ့ဒီမှာပုံဗိမာန်ပေါက်သူ့ရဲ့ဗိမာန်ပေါက်မှာသွားပြီးမတ်တရရဲ့အဲ့ဒီမှာချွေရန်ဖြစ်တဲ့နတ်သမီးတွေကငါတို့ဗိမာန်ရှင်လာပြီဆိုပြီးတော့ဟိုးကြိုဆိုကြကြိုဆိုကြဖြောပြေကြကိုရောကြီးကမျက်လွှာချယောဂီကိုသူကယောဂီဘဝကနေပြီးတော့နတ်ပြည်ရောက်သွားတာဆိုတော့ကိုရောကြီးကမျက်လွှာချရဲ့ပဲဘာမှမကြည့်ဘူးအဲ့ဒီမှာဟိုကဆိုကြပြုကြဆိုတော့ဩသူ့ကြောင့်ပြီးတောကြောင့်ပြီးမှလာပြီးတော့ ဝါစုပန်းခူးနေကြတဲ့ဒကမတွေဝါစုပန်းခူးရင်တချင်းဆုံနေတယ်ထင်တာသူကသူစိတ်ထဲမှာသူနတ်ပြည်ရောက်ပြီးနတ်သားကြီးဖြစ်နေမှမသိဘူးအဲ့ဒါကိုနတ်သမီးတွေကဩငါတို့ရဲ့အရှင်သခင်ဗိမာန်ရှင်ကတော့ဖြင့်တကယ်ကိုယဟန်ဘဝကလာခဲ့တဲ့ပုဂ္ဂိုလ်ကြီးပဲအဲဒီတော့ငါတို့မှန်ထောင်ပြကြစို့ဆိုပြီးတော့အဲ့ဒီမှာရှေ့ကနေမှန်ကြီးထောင်ပြတော့မှသူ့ရဲ့ပုံကိုတခါတည်းနဝန္ဒဇာကြီးနဲ့တည်တော့မှတခါတည်းစိတ်ထဲမှာတခါတည်းဆင်းရဲသွားတယ်ငါလိုချင်တာကနိဗ္ဗာန်ရနေတာကပါလေ ကဲသူလိုချင်တာကနိဗ္ဗာန်လိုချင်လို့အသက်နဲ့ခန္ဓာကိုယ်ကိုမငယ်တမ်းအထုတ်တာနတ်ပြည်လိုချင်လို့လုပ်တာမဟုတ်ဘူးဒါပေမဲ့လို့အခုနတ်ပြည်ရနေတယ်ဆိုတော့သူစိတ်ထဲမှာကျင့်တတ်လားမကျင့်တတ်ဘူးလားလုံးဝမကျင့်တတ်ဘူးအဲ့ဒီမှာမြတ်စွာဘုရားအခုချိန်မြန်ပင်မရောက်နေပါလေကြည့်လိုက်တာနတ်မျက်စိနဲ့ဘုရားရှင်ကိုရောမြတ်ကြီးလူပြည်မှာရှိသေးတယ်နတ်ပြည်မှာဗိမှန်တဲ့တောင်မဝင်ဘူးချက်ချင်းလူပြည်ဆင်းသွားချက်ချင်းလူပြည်ဆင်းပြီးတော့ဒီခါနဲ့မြတ်စွာဘုရားထံသွားပြီးတော့တပည့်တော်ကို မချမ်းသာပူချမ်းသာရဲ့အနည်းဆုံးဖြစ်တဲ့တရားဝိပဿနာတရားကိုဟောပေးပါမေဖို့တရားတူကိုရနိုင်တဲ့ဝိပဿနာတရားဟောပေးပါဆိုတော့မှမြတ်စွာဘုရားကဘုန်းကြီးတို့ယောဂီများကျင့်ပွားနေတဲ့တတိပဌာမဲ့ခင်ရဲ့ကျင့်စဉ်ကိုတခါတည်းဟောပေးလိုက်တာအဲ့ဒါကိုနာကြားကျင့်လာတဲ့ပုဂ္ဂိုလ်ကိုဒီတတိပဌာတရားတွေကိုအမြဲမပြတ်အသက်နဲ့ခန္ဓာကိုယ်တော်မငယ်ပဲကျင့်နေတဲ့ပုဂ္ဂိုလ်ဆိုတော့ဒီတရားကိုဟောလိုက်တဲ့အတိုင်းပဲ နာကနာခန္ဓာညာဆိုင်ပြီးယူပွားအထုတာချက်ချင်းပဲသောတပတ္တိမညာပူညာဆိုင်ရောက်သောတာပန်ဖြစ်သွားတယ်။တရားရသွားတယ်။ဒါကြောင့်မို့ဘုန်းကြီးတို့နတ်ပြည်နာလောကတေဂာနိဆဲဆဲမှာတကယ်လို့တရားမရသေးရင်တောင်မှဓမ္မဂရိကနတ်သားရဲ့တရားနာပြီးတော့လေတရားရနိုင်သလိုဘုရားပွင့်နေတဲ့အချိန်မှာမြတ်စွာဘုရားတန်လာပြီးတော့တရားတောင်းရင်တရားယူရင်းနဲ့ရောတရားတူမရနိုင်ဘူးလားဗျာ။ တရားရနိုင်တယ်ဒါတတိပဋ္ဌာန်ရဲ့ဂုံကြီးတွေဝိပဿနာရဲ့ဂုံကြီးတွေဟုတ်တယ်မလားဒီတရားအမထုတ်ဘဲနဲ့ဒီအဆင့်တွေရပါမလားဒီတရားတူတွေရနိုင်ပါမလားမရနိုင်ဘူးတကယ်လို့တဲ့အဲ့ဒီမှာနတ်ပြည်နတ်လောကမှာမိမိတို့ရောက်ရှိပြီးတော့တရားတူမရသေးဘူးဆိုရင်လည်းပဲအာမငင်နေအောင်တဲ့တန်အသိစိကရုံတော်ဟောတတော်ဝိတာတော် အနုပ္ပန္နိဗုဒ္ဓပါရိပစ္စည်းကဘောဓိသစ္စီကရောတည်တယ်ကျမ်းဂန်များမှာတကယ်လို့တဲ့မိမိဟာနတ်ပြည်နာလောကရောက်ပြီးဓမ္မဂရိကနတ်သားရဲ့တရားကိုလည်းနားရတယ်ဒါပေမဲ့မိမိမှာပါရမီပြည့်စုံသေးလို့မရသေးဘူးအဲ့လိုဆိုရင်တဲ့ဒီပုဂ္ဂိုလ်ဟာလူပြည်လူလောကမှာသာသနာတော်ကြီးထွန်းကားနေတဲ့အချိန်ပေါ့မြတ်စွာဘုရားသာသနာတော်ကြီးထွန်းကားနေတဲ့အချိန် အဲ့ဒီအချိန်မျိုးမှာလူပြည်မှာပြန်ပြီးတော့နတ်ပြည်ကနေသုတစိတ်ကြနတ်ပြည်ကနေသုတစိတ်ကြပြီးတော့လူပြည်မှာရောက်အဲ့ဒီလို လူပြည်မှာရောက်ပြီးတော့သာသနာတွင်မှာဆိုရင်လည်းပဲအဲ့ဒီမှာဒီပုဂ္ဂိုလ်ဟာဒီသတိပဋ္ဌာန်တရားတွေဝိပဿနာတရားတွေဆက်လက်ကျင့်ကြံပွားများအားထုတ်သွားရင်ယဟန္တာတိအောင်ဖြစ်နိုင်တယ်။ဘာတိအောင်ဖြစ်နိုင်လဲ။ယဟန္တာတိအောင်ဖြစ်နိုင်တယ်။တကယ်လို့မိမိမှာ အဲ့ဒီလောက်ထိအောင်ပါရမီကမပြည့်စုံသေးဘူးဆိုရင်တဲ့ပစ္စေကဘောတိန်သစ္စီကရောတိသာသနာ့ဘအချိန်ကြမှာမိမိက လူလာဖြစ်မယ်ဆိုရင်တဲ့နော်သာသနာတွင်မှာ လူလာဖြစ်ရင်ပြင့်ကြံအားထုတ်ရင်ယန္တာတိအောင်ဖြစ်တယ်သာသနာ့ဘမှာယန္တာတိအောင်ဖြစ်နိုင်ရလားမဖြစ်နိုင်တော့အဲ့တော့သာသနာ့ဘအချိန်ကကာလမှာလာပြီးတော့လူလာဖြစ်မယ်ဆိုရင်ပစ္စေကဘောတိဉာဏ်ကြီးရပြီးတော့ ပိစိကဗုဒ္ဓဖြစ်နိုင်တယ်ဖယငယ်တစုဖြစ်နိုင်တယ်ဘာဖြစ်နိုင်လဲပိစိကဗောဓိဉာဏ်ရဖို့ဆိုတာတသင်ခြေနဲ့ကဘာတသိမ့်ပါရမီဖြစ်ရအဲလိုပါရမီဖြစ်တဲ့ပုဂ္ဂိုလ်ဟာတရားတွေကျင့်ကြံအထုတ်နေရတာမဟုတ်တော့ဘူးဒီပိစိကဗုဒ္ဓကြတော့သိရွက်ကလေးတစ်ခုကြွေကြတာလေးကိုကြည်ပြီးတော့တံဝေကဉာဏ်ဖြစ်ပြီးအဲဒီကနေဉာဏ်နေတက်ပြီးတော့တခါပိစိကဗောဓိဉာဏ်ကြီးရသွားတာ ဘုန်းကြီးတို့ယောဂီများတို့တရားတရားတွေထိုင်ပြီးတော့ဈဉ္ညာရှောက်ပြီးတော့ကျင့်နေရတာမဟုတ်တော့ဘူးသူကတော့အရာဝတ္ထုတစ်ခုခုလေးရဲ့ကျွေပြက်သွားတာလေးကိုမြင်လိုက်တာနဲ့ပဲတန်ဝေကဉာဏ်ကြီးဖြစ်ပြီးအဲ့ဒီကနေဉာဏ်ကြီးဆင့်ဆင့်တက်ပြီးတော့ပိစိကဗောဓိဉာဏ်ကြီးရပြီးပိစိကဗုဒ္ဓဖြစ်တာဒါကြောင့်မို့တကယ်လို့သာသနာ့ဘာအချိန်ခါကာလမှာလူလာဖြစ်မယ်ဆိုရင်လည်းပဲအဲ့ဒီပုဂ္ဂိုလ်ဟာပိစိကဗောဓိဉာဏ်ကြီးရပြီးတော့ပိစိကဗုဒ္ဓဖြစ်နိုင်တယ်ဒါဘာကြောင့်လဲဆိုရင် တိပဋ္ဌာန်ဝိပဿနာတရားတွေကိုပြင်းပြင်းထန်ထန်ကြိုးကြိုးစားစားအားထုတ်ခဲ့လို့လားအားမထုတ်ခဲ့လို့လားအားထုတ်ခဲ့တယ်ဒီမှာအလေးကျင့်နေကြအဲ့လိုပြင်းပြင်းထန်ထန်အားထုတ်ခဲ့တယ်အလေးကျင့်နေကြရလားတကယ်လို့များမိမိမှာပါရမီမပြည့်စုံသေးလို့အဲ့ဒီလိုရဟန္တာလည်းမဖြစ်ဘူးပိစိကဘောဓိဉာဏ်ကြီးလည်းမရဘူးဆိုရင်တန်အသိစိကရုံတော်ဗုဒ္ဓနာ

ဓာရုစိရိယဆိုတာကဒုတ်ချောင်းတွေကိုຫນွယ်ကြိုးနဲ့တီးကုန်းပြီးတော့ဝစ်ထားလို့သူကဘာရေးရဓာရုစိရိယဒီလိုခေါ်သွားအဲ့ဒီပုဂ္ဂိုလ်ဟာတစ်ချိန်သောခါကာလကကတ္တပမြတ်စွာဘုရားလက်ထက်ကယဟန်ဘဝနဲ့တရားတွေအသက်နဲ့ခန္ဓာကိုယ်ကို မငဲ့မညာအထုတ်ခဲ့တယ်အဲ့ဒီချိန်တုန်းကယဟန်တော်9ပါးဘယ်နှပါးလဲ ယဟန်တော်9ပါးယဟန်တော်9ပါးဟာကတ္တဗမြတ်စွာဘုရားရှင်ပြိဋိဘံစံပြီးတဲ့နောက်တရားထုမရကြသေးတော့ကတ္တဗမြတ်စွာဘုရားဟာနှစ်ပေါင်း2000တန်းမှာပွင့်လာဆိုတော့တက်တော်ရှိတဲ့ဘုရားဖြစ်တယ်အဲ့လိုတက်တော်ရှိဘုရားများဟာပြိဋိဘံဝန်ဆံပြီးပြီဆိုရင် သူ့ရဲ့သာသနာဟာကြာရှည်စွာမတည်ဘူးမကြာမီမှာသာသနာကွယ်သွားတယ်မကြာမီမှာပါကွယ်သွားတယ် သာသနာကွယ်သွားတယ်တက်တော်ရှိတဲ့မြတ်စွာဘုရားများဘုန်းကြီးတို့ရဲ့ကောရမဗုဒ္ဓကြတော့တရားတန်းအသက်တရားတန်းမှာပွင့်လာဆိုတော့တက်တော်တိုးတယ်ဒါကြောင့်မို့သာသနာ9000တိအောင်ကြာရှိစွာတည်တယ်သို့တော့ဒီနေ့ဘုန်းကြီးတို့မြန်မာနိုင်ငံရဲ့သာသနာရေးအခြေအနေကိုကြည့်လိုက်ခြင်းအားဖြင့်အဲ့ဒီလောက်ထိအောင်သာသနာတိမတိပမလားလို့ဘုန်းကြီးတို့စိုးရိမ်စိတ်တွေအများကြီးဖြစ်နေပါတယ် မြန်မာနိုင်ငံမှာဆရာတော်ဘုရားကြီးတွေကိုယ်တန်တနာကိုကိုကြည့်ပြီးတော့စိုးရင်စိတ်တွေအများကြီးဖြစ်နေပါတယ်ပူပန်စိတ်တွေအများကြီးဖြစ်နေပါတယ်ဘာကြောင့်လဲဆိုတော့ဘုန်းကြီးတို့ကုသန္တရာရေးဌာနကနေပြီးတော့တန်ဃာစင်းကိုပြန်လည်ပြီးတော့စစ်ဆေးကောက်ယူတဲ့အခါကလာမှာတန်ဃာ9သိန်းကျော်ရှိတာက2015မှာ4သိန်းပဲကျန်တော့တယ်တသိန်းကျော်သွားပြီဘယ်လောက်ကျော်သွားပြီလဲသာသနာကျော်သွားပြီ သာသနာရော့သွားလို့နောက်ကသာသနာမှာအထောက်အပံ့မျိုးဆက်တွေကသာသနာကိုဝင်လာမဲ့မျိုးဆက်တွေကရောများသလားဆိုတော့မျိုးဆက်တွေလည်းပြတ်သွားပြီရေတောင်းမြစ်ပြတ်တယ်လို့ပြတ်နေပြီဘုန်းကြီးတို့သာသနာမှာယဟန်ပြုတယ်ဆိုတာမြို့သားတွေလားတောသားတွေလားတောသားတွေတောရွာတွေမှာအခုဘုန်းကြီးចောင်းသားမရှိတော့ဘူး ဘုန်းကြီးကျောင်းသားမရှိတဲ့အတွက်ကိုရင်မရှိတော့ဘူးရန်ရွာတွေမှာဆိုရင်ဆွန်တော်ပြိုးဆိုတဲ့အတန်လုံးဝပျောက်သွားပြီဆုံးခံတာမရှိတော့ရွာတဲ့ရတဲ့ကကျောင်းဘုန်းကြီးစီဆုံးချိုက်နေဆုံးအုပ်လူနဲ့ပုတ်ပေးရတဲ့ဘဝရောက်သွားပြီကိုရင်ကျောင်းသားမရှိဘူးကိုရင်မမရှိလို့ရှိရင်နောက်ထပ်ယဟန်အသစ်လာအောင်မလားကဲနောက်ထပ်ယဟန်အသစ်တိုးเสียမှရှိတော့ယဟန်အသစ်လည်းတိုးเสียမှရှိဘူးရှိပြီးသားယဟန်တွေကလည်း အကုန်လုံးကပြုတ်ပြုတ်ပြုံးလာပြီယွန်းနေသွားပြီဆိုတော့သာသနာဟာတဖြည်းဖြည်းနဲ့မျိုးဆက်ပြတ်တော့မယ်သာသနာတော်ကွယ်တော့မယ်ကွယ်ဖို့ရာအတွက်ဝေးသလားနီးလာပြီလားနီးလာပြီဘုန်းကြီးတို့မြန်မာနိုင်ငံမှာကြောင်းတက်ကြီးတွေပြန်လာပြီးကြည့်လိုက်ကြသာသနာတော်ကိုချီးမြှောက်ထောက်ပံ့ကြအားပေးကြတယ်တရားတော်မတွေကကြောင်းတက်ကြီးတွေတခါလေကျောင်းတိုက်ကြီးတွေဟိုးချိန်လုံးကဆိုတာနှစ်ထပ်ကျောင်းတောင်မလွယ်ဘူးအခုမဟုတ်ဘူး သုံးထကြောင်းကြီးတွေလေးထကြောင်းကြီးတွေငါးထကြောင်းကြီးတွေခြောက်ထကြောင်းကြီးတွေရှစ်ထကြောင်းကြီးတွေဒါကြောင်းတက်ကြီးတွေတစ်ခါတည်းတင်လိုက်ကြဘုန်းကြီးတို့ကဒီကြောင်းတက်ကြီးတွေကိုကြည့်ပြီးတော့နောက်တစ်ချိန်ဒီကြောင်းကြီးတွေတန်ငါမရှိပါမလားတိရိလင်္ကာနိုင်ငံကိုသွားပြီးလေ့လာကြည့်ပါတိရိလင်္ကာမှာကြောင်းတွေဟာဘုန်းကြီးနေမဲ့ဘုန်းကြီးမရှိချဘူးကြောင်းမဲ့ကြံတော့တယ်ဒါထေရဝါဒနိုင်ငံဖြစ်ပါလေတိရိလင်္ကာနိုင်ငံအခုမျိုးဆက်တွေပြတ်သွားပြီးတော့ ယဟန်မရှိတော့တဲ့အတွက်ကြောင့်မို့ကျောင်းတိုင်ဘုန်းကြီးမရှိတော့ဘုန်းကြီးတို့မြန်မာနိုင်ငံလည်းပဲအဲ့ဒီလိုသီရိလင်္ကာလို့မဖြစ်ဘူးလို့ပြောနိုင်ရလားပြောနိုင်ဘူးအဲ့ဒီတိုင်းပဲသာသနာအဆိုးရုပ်သွားပြီနောက်ကရေတောင်းမြစ်ကလည်းနောက်ကအစ်စ်ကလည်းမပေါ်လာရှေ့ကလည်းပဲတဖြည်းဖြည်းနဲ့ပြုတ်ပြုတ်ပြုံးလာပြီဆိုတော့သာသနာတဖြည်းဖြည်းကွယ်ပဖို့ရဝေးသလားနီးလာပြီလားနီးလာပြီအခုဒီမှာယဟန်တော်ခုနှစ်ပါးဟာရှင်မဂတ္တပ ရသော်ဘုရားရှင်ပြိဋိဘံစံပြီးသာသနာကွယ်တော့မှတည်တဲ့အခါကျတော့ငါတို့သာသနာလေးကွယ်တော့ငါတို့မှလည်းအားကိုးလောက်တဲ့တရားတူလည်းမရသေးဘူးအဲတော့ငါတို့တိုးထွက်ပြီးတော့တရားအားထုတ်ကြစို့ဆိုပြီးတော့ရဟန်းတော်ခုနှစ်ပါးတိုးထွက်ကြတယ်အဲ့ဒီမှာအင်မတန်မြင့်မှတ်တဲ့တောင်ကြီးဘုန်းကြီးတို့ပုပ္ပားတောင်ကြီးကဲ့သို့ပေါ့မြင့်မှတ်တဲ့တောင်ဆောက်ကြီးတွေ့တဲ့အခါကဲငါတို့ဒီတောင်ကြီးပေါ်တက်မယ်နွယ်ကြိုးတွေကနေဆွတ်တက်မယ်ဆိုနွယ်ကြိုးတွေကနေဆွတ်တက်ကြအဲ့ဒီမှာတောင်ပေါ်မှာတက် တက်လို့အားလုံးခုနှစ်ပါးလုံးတောင်ပေါ်ရောက်ပြီဆိုတဲ့အခါကလည်းကြတော့တန်ခါမထေကြီးကငါရှင်တို့မိမိရဲ့အသက်နဲ့ခန္ဓာကိုယ်ကိုငဲ့ညာသေးတယ်ဆိုရင်အခုပြန်ဆင်းနိုင်တယ်။သုံးချိန်သုံးကမေးတယ်။အားလုံးကလည်းပဲအသက်နဲ့ခန္ဓာကိုယ်မညာတော့။မြတ်စွာဘုရားရှင်ရဲ့သာသနာတော်ကြီးမကွယ်ခင် အား900 1000 100ငါတို့ကြိုးစားမယ်ဆိုပြီးတော့ အဲ့ဒီမှာအားလုံးကငြိမ်ပြီးတော့စိတ်စိတ်နေတဲ့အခါကျတော့မှကဲတန်ခမထေကြီးကဒီလိုဆိုရင်ဟောဒီຫນွေကြိုးကြီးကို ဖြုတ်ပြီးချလိုက်ကြစို့ဆိုပြီးຫນွေကြီးကိုဖြုတ်ချလိုက်တော့အောက်ကိုဆင်းလို့ရအောင်မလားကဲဒီပေါ်မှာလဲလူသူလည်းမရှိဘူးရေလည်းမရှိစားစရာလည်းမရှိစားစရာသစ်ပင်တွေရှိအောင်ယဟန်တော်တို့မြည်သည်အဲ့ဒီစားပွဲတောက်ပွဲကို ကိုယ်တိုင်လက်နဲ့ယူပြီးတော့ မစားကောင်းဘူးဒါလေးလည်းသိတာနော်ကိုယ်တိုင်လက်နဲ့ယူပြီးတော့မစားကောင်းဘူးမြတ်စွာဘုရားရဲ့သာသနာမှာယဟန်ဟာလက်ရှိပေမဲ့လက်အကျိုးလိုနေရတယ်လက်ကျိုးနေပြီဆိုရင်ဘာမှလှုပ်လှုပ်ကင်လို့ယူလို့ရသေးလားစားပွဲတောက်ပွဲကိုအဲ့ဒီလိုလက်အကျိုးလိုပဲဘာမှကိုယ်တိုင်မယူနဲ့ကိုယ်တိုင်မကင်နဲ့ကိုယ်တိုင်မခူးနဲ့ကိုယ်တိုင်မစွန့်နဲ့ တရားဓမ္မများကကန့်မဲ့ဟာကိုလက်ပွားခံပြီးတော့အဲ့ဒီသူတို့ကတ္တာလေးကိုပဲယူပြီးတော့စားအဲ့ဒီပုံမှာကန့်မဲ့ပုဂ္ဂိုလ်ရောရှိလားမရှိဘူးအဲ့ဒီတော့စောခံစားစရာလည်းမရှိဘူးရေဆိုလို့သူတို့မှာပါသွားတဲ့ရေဘူးတွေကရေပဲရှိတယ်အဲ့ဒီမှာကဲငါတို့အသက်နဲ့ခန္ဓာကိုယ်ကိုငဲ့ညာမနေပဲနဲ့ကိုတရားကိုပဲတင့်လျော်ရာနေရာချင်းကပ်ပြီးတော့အထုတ်ကြစို့တဝုနဲ့တဝုတယောက်နဲ့တယောက်အတူတူ အတွဲမနေဘဲနဲ့တပားစီတပားစီနေပြီးတော့အာထုတ်ကြဆိုဆိုပြီးအာထုတ်တာအဲ့ဒီမှာအာထုတ်တဲ့အခါကလည်းကြတော့ပထမဦးဆုံးတန်ခမထေရကြီးဖြစ်တဲ့ပုဂ္ဂိုလ်ကကိရိတာအာသောကုန်ခံယဟနာဖြစ်သွားတယ်ပထမဦးဆုံးရက်မှာပဲဖြစ်သွားတယ်ဖြစ်သွားတဲ့အခါမှာသူကဒူသူရှိတဲ့နေရာကိုသွားပြီးတပိတ်နဲ့ဆုံးခံတယ်ဆုံးခံပြီးတော့ဆုံးဖုံးပေးတယ်ဘုံပေးပြီးတော့ဒီတန်ဃာတော်6ပါးအတွက်သူထပ်ပြီးဆုံးခံတယ်ဆုံးခံပြီးတော့တောင်မိုးကိုယူလာပြီးတော့ကဲငါရှင်တို့ စွမ်းအတွက်ဘာမှကြောင်းကြပူပင်မနေကြနဲ့တင်တို့ကိုငါစွမ်းခံပြီးတော့ကြွေးမယ်လို့မထေကြီးကယဟန္တာမထေမြတ်ကြီးကအမိန့်ရှိတဲ့အခါမှာကြံတဲ့တန်ခါများကအရှင်ဘုရားတပည့်တော်တို့ဒီတောင်ပေါ်ကိုတက်လာစဉ်အချိန်ကာလတုန်းကပထမဦးဆုံးတရားထူးရတဲ့ပုဂ္ဂိုလ်ခံကြွေးတဲ့ဆွန့်ကိုစားပြီးတော့တရားအထုတ်ကြစရန်လူဂတိကကိုမရှိခဲ့ပါဒါကြောင့်တပည့်တော်များလည်းအရှင်ဘုရားတို့ကဲ့သို့ကိုယ်တိုင်ခံယူပြီးတော့ဆွန့်ခံစားနိုင်အောင် အထုပ်ပါမယ်ဗျာယဟန္တာခံကြွေးတဲ့ဆွန့်ကိုရောလက်ခံသလားမခံဘူးလားခံဘူးနော်တရေဒုတိယတရေဒုတိယမထေကြီးဖြစ်တဲ့ပုဂ္ဂိုလ်ကအဘိညာဉ်နဲ့တကွအနာဂံရသွားတယ်အနာဂံတည်သွားတယ်အားလေးထုတ်လိုက်တာအနာဂံတည်သွားတဲ့ကအဘိညာဉ်မှာရတဲ့အတွက်ကြောင့်ဒီပုဂ္ဂိုလ်ကဟိုးယဟန္တာမထေမြတ်ကတော့တန်ဃာတွေကသူ့ဆွန့်လည်းလက်မခံဘူးဆိုတော့ဒီနေရာမှာဆက်နေဖို့မလိုတော့ဘူးယဟန္တာမထေမြတ်ကချော့သွားတယ် အနာဂတ်မထေမြတ်ကြီးကဆွမ်းခံတယ်သောသောကလိုပဲဖုံပေးတယ်ပြီးရင်တန်ခါ၅ပါးအတွက်ဆွမ်းခံတယ်ခံပြီးတော့ယဟန်နာမထေမြတ်ကဲ့သို့ပဲငါရှင်တို့တင်းတို့ဘာမှကြောင်းကြစားရည်အတွက်မပူကြနဲ့ငါဆွမ်းခံပြီးတော့ကျွေးမယ်ကိုတရားကိုယ်သာကြိုးစားအထောက်ကြဆိုတော့ဟောစောစောကလိုပဲပထမတရားတွေ့ရတဲ့ပုဂ္ဂိုလ်ရဲ့ဆွမ်းကိုမစားပဲဒုတိယတရားတွေ့ရတဲ့ပုဂ္ဂိုလ်ရဲ့ဆွမ်းကိုစားကြစရန်တို့ဂတိကကိုမရှိတဲ့အတွက်မိမိတို့ကိုယ်တိုင်ပဲအရှင်ဘုရားကဲ့သို့ စွမ်းခံပြီးတော့ပုံပေးနိုင်အောင်အထုတ်ပါမယ်ဗျာဆိုပြီးတော့ဒုတိယအနာဂမထေရဲ့စွမ်းကိုရောလက်ခံသလားမခံဘူးလားဘယ်နည်းရှိသွားလဲကဲဘုန်းကြီးတို့ယောဂီများနှစ်ရက်ရှိသွားပြီဆုံးလေးခေါက်မဲ့ချိန်လေးများနောက်ကြရင်ဟိုကြည့်ဒီကြည့်နာရီမော့ကြည့်အခုဒီမှာနှစ်ရက်ရှိသွားပြီအဲဒီမှာဒီယဟန်တို့၅ပါးကြိုးစားလိုက်ကြတာ နှစ်ရက်တိုင်ဆုံးမစားဘူးနောက်တစ်ရက်ကုန်နောက်တစ်ရက်ကုန်နောက်တစ်ရက်ကုန်နောက်ဆုံးကြတော့ဓမင်းအသက်ဘယ်နှစ်ရက်လဲအဲ့ဒီခုနှစ်ရက်ကြတော့ဒီယဟန်တော်၅ပါးဟာတရားသူမရဘူးပြန်လွန်တော်မူကြတယ်အစာကြီးစားငတ်ပြန်ပြီးတော့တခါတည်းအသက်နဲ့ခန္ဓာကိုယ်ကိုမငဲ့မညာကြိုးစားအထုတော်မူကြအဲ့ဒီလိုကြိုးစားအထုရင်းကနေပြီးတော့နတ်ပြည်6ထပ်မှာစုံကြီးဆန်ကြီးနတ်ပြည်6ထပ်မှာပဲအဲ့ဒါနတ်စည်းစိမ်ကြီးစံစားနေကြတယ် အဲ့ဒီကနေပြီးတော့မှတရားထုတ်ပြီးတော့ပြန်တော်မူသွားတာနော်ဘယ်တော့မှအပယ်မချနိုင်တော့အဲ့ဒီကနေမှတခါလေမြတ်စွာဘုရားဂေါရမဘုရားပွင့်တဲ့ခါကျတော့မှလူပြည်မှလာဖြစ်အဲ့ဒီမှာသူကုံတယ်ဖြစ်ခဲ့တာကုံတယ်ကုံကြောင်းကုံဝယ်သွားရင်းနဲ့တင်မောပြက်တင်မောပြက်တဲ့ကပညာတစ်ခုကိုမိပြင်းအမိရပြီးတော့အဲ့ဒီပညာပေါ်မှာလိုက်သွားမှုမိပြီးတော့ပါသွားနောက်ကြတော့မှသုပ္ပါရကဆိုတဲ့စိတ်ကမ်းရောက်သွားတဲ့အခါစိတ်ကမ်းမောတက်တရိယာ အဲ့ဒီမှာတက်ပြီးတော့ရှောက်စားစရာရှာတာနတ်ကွန်းလေးတစ်ခုတွေ့တယ်နတ်ကွန်းနဲ့မြန်ဘာစားစရာရှိမလဲရှာကြည့်တယ်ဘာမှမတွေ့ဘူးဘာမှမတွေ့တော့အဲ့ဒီမှာရေအိုးချံကွယ်ကြီးတစ်ခုတွေ့တယ်ရေအိုးချံကွယ်ကြီးတစ်ခုတွေ့တော့အင်းဟုတ်ပြီဒါတော့ကင်ပါမယ်နောက်ဘေးမှာရှိတယ်မြကန်းဘေးမှာရှိတယ်ဒုတ်ချောင်းလေးတွေလိုက်ပြီးတော့ကောက်ယူတယ်ဒုတ်ချောင်းလေးတွေကောက်ယူပြီးတော့ຫນွယ်ကြိုးနဲ့သူ့ရဲ့ခန္ဓာကိုယ်ပတ်သူ့ရဲ့ပင်လယ်ထဲမှာမျောပါလာတာဆိုတော့အဝစားဆိုတာဘာမှရှိတော့

ယဟနာဆိုတာဘယ်လိုပုဂ္ဂိုလ်မှလည်းမသိဘူးမြင်လည်းမမြင်ဘူးကြားလည်းမကြားဘူးအဲ့တော့ဩယဟနာယဟနာဆိုတာငါလိုပုဂ္ဂိုလ်များပြောနေတာလေလား तू ကလည်းယဟနာမြင်မှမမြင်ဘူးပဲနဲ့မမြင်ဘူးမတွေ့ဘူးတော့ဩတဲ့ယဟနာလူတွေကကြတော့လည်းပဲဒီပုဂ္ဂိုလ်ကအဝတ်အစားမဟုတ်ဘဲနဲ့ဒုချောင်းတွေဝက်လာလို့တော်တော်ခေါင်းပန်းအောင်ကျင့်တဲ့အကျင့်ကျင့်တဲ့ပုဂ္ဂိုလ်ကြည်စံသူများလိုပကံများဇလုံခွက်မကင်မဲနဲ့တခါလေအိုချံကိုကြီးနဲ့ထမင်းတောင်းတယ်ဟာတော်တော် ခေါင်းပါတဲ့အချင်းချင်းတာဒီပုဂ္ဂိုလ်ယဟန္တာကြီးယဟန္တာကြီးဆိုနေတခါနဲ့ကိုယ်ွယ်ကြအဲ့ဒီကိုယ်ွယ်တဲ့ကံမှာပကံကွဲရောက်တယ်လားလူလူလည်းပဲလက်ခံနဲ့မယူအဲ့ဒီမှာဦးချမ်းကွဲနဲ့ပဲစားတယ်သူကလည်းဒီဦးချမ်းကွဲလွတ်လိုက်ရင်သူ့အချင်းညွတ်ပြတ်သွားမှခြောက်တယ်တရေရှိနော်တရေရှိနော်ထူးထူးခြားခြားလုပ်ရင်လူတွေကယဟန္တာလို့ထင်တတ်တယ်နော်ထူးထူးခြားခြားလေးနေပြရင်ယဟန္တာလို့ထင်တတ်တယ်နော် ဘုန်းကြီးတို့မြန်မာနိုင်ငံမှာယဟန္တာတွေအများကြီးပေါ်နေတယ်ထူးထူးခြားခြားလေးအဲဒီမှာအခုထူးထူးခြားခြားဆိုတော့ယဟန္တာလို့တင်ပြီးတော့သူ့ကိုအဝတ်စားတွေလာပြီးတော့သင်္ကန်းဖြစ်နေလှူတယ်မဝက်ဘူးဒါတွေဝင်ရင်သူယဟန္တာလို့တင်မှာမဟုတ်ဘူးလေအဲတော့သူကဒုချောင်းပဲအဲဒီလိုနဲ့နေလာလိုက်တာအဲ့ဒီကြတော့မှနောက်ပိုင်းသူတောင်ပေါ်မှာတက်ပြီးတော့ကတ္တဝမြတ်စွာဘုရားကအာထုပ်စဉ်ခါကာလကအနာဂံပုဂ္ဂိုလ်ကြီးမရှိဘူးလား ဒုတိယမထေရကြီးဟာအနာဂံအဲ့ဒီအနာဂံမထေရကြီးဟာပြန်တော်တော်မူသွားတဲ့အခါကလည်းကြတော့ဗြဟ္မပြည်မှာသွားပြီးဗြဟ္မာကြီးဖြစ်တယ်အဲ့ဒီဗြဟ္မာကြီးဖြစ်တဲ့အခါကျတော့မှသူနဲ့အာထုပ်ပေါ်အာထုပ်ပဲဖြစ်တဲ့ပုဂ္ဂိုလ်ကြီးပဲရောက်နေလေလက်ကြည့်တာလက်ကြည့်တော့သူ့ကိုသွားတွေ့တာသူ့သွားတွေ့တဲ့အခါသူကယဟန္တာလို့လုပ်ပြီးတော့မိမိကြီးလုပ်နေတာယဟန္တာကြီးကမိမိကြီးနော်ညာသမီးလူတွေကိုတခါလဲอืมတိတ်တိတ်တင်းတင်းပေးနေယဟန္တာကြီးကယဟန္တာကြီးက အင်းတရားတကာမိုက်လေသိတိတွေပါတင်ခံရမှာပေါ့အဲတော့သိတိတွေတင်ပေးတယ်လောကသိတိတွေတင်ပေးလာတဲ့ပုဂ္ဂိုလ်အဲ့ဒီမှာပြမကြီးကလာပြီးတော့အကလညကမှာအဲ့ဒီမှာသူ့ကိုဘာဟိယခေါ်လိုက်တော့ဟာငါ့နာမည်ကိုဘယ်သူမှမသိပါဘူးဘယ်သူကငါ့နာမည်ကိုခေါ်တာလဲသင်ဘယ်သူလဲအဲ့ဒီကြတော့မှငါဘယ်သူပဲသင်တို့နဲ့ကသဗ္ဗမြတ်စွာဘုရားလက်ထက်တုန်းကတရားထုတ်ခဲ့တာလေပထမဒုတိယငါတရားထူရတဲ့ပုဂ္ဂိုလ် ယဟန္တာမထေရမြတ်ခံကြွေးတဲ့ဆုံးကိုလည်းသင်မစားခဲ့ဘူးအနာဂံဖြစ်တဲ့ငါခံကြွေးတဲ့ဆုံးကိုလည်းသင်မစားခဲ့ဘူးအခုတင့်မှာယဟန္တာလည်းမဟုတ်ဘူးယဟန္တာဖြစ်နိုင်တဲ့အကျင့်လည်းသင်ပါမှမကျင့်မကျင့်မဲနဲ့တင့်ကိုသင်ယဟန္တာလို့တင်မှနေတာသင်မှားနေပြီအဲ့ဒီမှာသတိပေးလိုက်တာအဲ့လိုသတိပေးလိုက်တော့မှ तू လဲတကယ်အသက်နဲ့ခန္ဓာကိုယ်ကိုမငဲ့မညာစူးစမ်းခဲ့တဲ့ပုဂ္ဂိုလ်ဆိုတော့အဲ့ဒီမှာမှားနေပြီလို့သတိပေးထောက်ပြလိုက်တဲ့ကြံမျိုးသတိရသွားတယ်အဲ့ဒီသတိရတဲ့အခါကျတော့မှဒီလိုဆိုရင်ငါဘယ်လိုလုပ်ရမလဲ ယဟန္တာပေါ်နေပြီတာဝတိမှာယဟန္တာပေါ်နေပြီအဲ့ဒီမှာယဟန္တာဖြစ်နိုင်လောက်တဲ့အကျင့်တွေကိုလည်းဟောကြားပေးနေပြီသင်အဲ့ဒီကိုသွားကြည့်ဆိုပြီးတော့ညွှန်လိုက်တာအဲ့ဒီမှာချက်ချင်းပဲမဆိုင်ဘူးတချို့ဆိုရင်ငါယဟန္တာပဲငါဒီမှာဇိမ်ကြပြီးတော့နေတာဘယ်ဟိုနေရာသွားနေဖို့မလိုတော့ဘူးငါဒီနေရာမှာငါယဟန္တာပဲဆိုပြီးတော့နေမှာပေါ့မဟုတ်ဘူးချက်ချင်းပဲအဲ့ဒီမှာညာမဆိုင်တောက်လျှောက်သွားအဲ့ဒီလိုသွားပြီးတော့မြတ်စွာဘုရားထံရောက် မြတ်စွာဘုရားတန်ရောက်တော့ပင်မနေပြီယူဇနာပေါင်းများစွာလာခဲ့ရတာဆိုတော့အင်တန်ပင်မနေပြီအဲ့ဒီမှာကျောင်းကိုရောက်တယ်ကျောင်းရောက်တော့မြတ်စွာဘုရားဂေါတမဗုဒ္ဓပင်မလဲဘုရားပင်မလဲဘုရားလက်ရှာတယ်ကျောင်းမှာဆရာမြတ်စွာဘုရားကတန်ဃာတော်တွေနဲ့ဆုံးခံကြွတယ်အဲ့ဒီအချိန်မှာကျောင်းရှိတဲ့တပည့်လဲပြီးတော့အမိုက်ကျုံနေတဲ့တန်ဃာတော်တွေကဟောတကာတော်ဘယ်ကလာတာလဲတကာတော်တော်ပင်မနေပြီထင်တယ်နားအောင်လေဒီမှာနားပြီးတော့ခြေထောက်တွေလေးပဲအဲချီနယ်စီလေးနဲ့လိမ့်ပြီးတော့ခဏနားအောင်မြတ်စွာဘုရားဆုံးခံကြွနေတယ်ဘယ်ကိုကြွတာလဲဗျာ တကနာအောင်ပေါ့လေမနာနိုင်ဘူးဗျတပည့်တော်ရဲ့အသက်မြတ်စွာဘုရားရဲ့အသက်တပည့်တော်ဘလို့မှတောင်းအောင်မယူနိုင်ဘူးဗျအဲဒီတော့တောင်းအောင်မယူနိုင်တဲ့အတွက်ရောတပည့်တော်မြတ်စွာဘုရားနဲ့တွေ့ကိုတွေ့ရမှလမ်းညွန်ပေးပါဘုရားဆိုတော့မှအဲဒီမှာလမ်းညွန်ပေးလိုက်တယ်လမ်းညွန်ပေးလိုက်တဲ့အခါကျတော့မှမြတ်စွာဘုရားတာဝတိမြို့တင်ဆုံးခံကြွနေတဲ့အခါမှာတလန်းဝင်တလန်းတွေ့မြတ်စွာဘုရားလိုက်ရှာတာသူအဲလိုလိုက်ရှာတဲ့အခါကျတော့မြတ်စွာဘုရားရှင်ကိုရောမြတ်ကြီးကလည်းပဲဗာဟိယ လက်ချာနေပြီဆိုတာသိတဲ့အခါအကွေ့တစ်ခွေ့မှာမြတ်စွာဘုရားနဲ့တွေ့တော့မယ့်အချိန်မှာမြတ်စွာဘုရားကရောင်ကြီးတို့တွေလှုပ်လိုက်တယ်။အဲ့ဒီအချိန်မှာသူကလည်းတနေရာခွေ့ကနေပြီးတော့ဒီဘက်အထွက်မှာမြတ်စွာဘုရားရဲ့ရောင်ကြီးတို့တွေနဲ့တွေ့ပြီးတော့အဲ့ဒီမှာမြတ်စွာဘုရားနဲ့တန်ဃာတော်တွေတွေ့အဲ့ဒီမှာမြတ်စွာဘုရားထံရောက်ပြီးတော့တခါလေမြတ်စွာဘုရားရဲ့ခြေပမိုးနဲ့သူ့ရဲ့မျက်နှာနဲ့ပွတ်တိုင်ပြီးတော့ကြော့တာအဲ့လိုကြော့ပြီးတဲ့အခါကျတော့မှတပည့်တော်ကိုတရားဟောပေးပါဗျာ။ မောနေတယ်ပင်ပန်းနေတယ်ဒါပေမဲ့ပင်ပန်းကိုသူဘာမလုပ်နိုင်တော့တရားဟောပေးပါဗျာတရားကိုသိလူချင်းတယ်ဘာကြောင့်လဲကတ္တဝမြတ်စွာဘုရားလက်ထက်ကတရားကိုအသက်နဲ့ခန္ဓာကိုယ်ကိုမငယ်ပဲနဲ့ကျူးစမ်းအထုခဲ့တဲ့စွမ်းတတ္တိတွေကြီးတရားကိုဘလောက်မြတ်နိုးနေတယ်ဆိုတာအဲ့ဒါနဲ့ဟိုကမြတ်စွာဘုရားကသူသိပင်ပန်းနေတယ်ငါဟောရင်လေသူတရားပေါ်မှာအာယုစိုက်မိမှာမဟုတ်ဘူးဆိုပြီးမြတ်စွာဘုရားဘာကြီးက ငါဖះအခုလမ်းမှာဆုံးခံနေတဲ့အချိန်ဆုံးခံတော့ပယ်လိုက်တယ်ဒုတိယအချိန်တပည့်တော်ကိုတရားလေးတူတူဟောပေးပါဗျဒုတိယအချိန်ပယ်တယ်ငါဒီအချိန်ကတရားဟောချိန်မဟုတ်ဘူးတတိယအချိန်လျှောက်ပြန်တယ်တတိယအချိန်ပယ်တယ်မရဘူးလျှောက်ပြန်တယ်တပည့်တော်ကိုတရားလေးတူတူလေးပဲဟောပေးပါဗျာအဲ့ဒီကြတော့မှမြတ်စွာဘုရားသူလည်းတရားတရားတွေလွန်ကဲနေတာကိုဒီမှာမြတ်စွာဘုရားကပယ်ပယ်ပြလိုက်တဲ့အခါကျထိမိသားဖြစ်သွားတယ် ပင်ပန်းမှုတွေလည်းပြေပြောက်သွားပြီအဲ့ဒီမှာငါဘုရားဟောရင်သူအာယုံစိုက်နိုင်ပြီဆိုတဲ့အချိန်ကြတော့မှမြတ်စွာဘုရားကဒိဋ္ဌိဒိဋ္ဌမတံဘဝိတ္တိသူတေသူတ္တမတံဘဝိတ္တိမုတေမုတ္တမတံဘဝိတ္တိဝိညာတေဝိညာဏမတံဘဝိတ္တိဆိုတဲ့တရားတူတူလေးဟောလိုက်တာဒိဋ္ဌိမြင်ရ၌ဒိဋ္ဌမတံမြင်ငါမြတ်မတ္တဖြစ်အောင်ကျင့်မျက်စိနဲ့အစင်းစုံကိုင်းမှာယောက်ျားပဲမိန်းမပဲအဲ့ဒီပုံမှာမရောက်စီနဲ့ပညာအာယုံစီမရောက်စီနဲ့ မြင်ကာမြတ်မတ္တလေးမြင်ပြီးရင်ပြက်မြင်ပြီးရင်ပြက်အဲ့လိုဆိုရင်ယောက်ျားရဲ့မိမရဲ့ကွဲသေးရလားမကွဲတော့အဲ့ဒီလိုမြင်ကာမြတ်မတ္တဖြစ်အောင်ဖြစ်ကြားကာမြတ်မတ္တဖြစ်အောင်ကျင့်လို့မြတ်စွာဘုရားကတရားလေးတူတူလေးဟောလိုက်တာနောက်ကယဟန်နေတောင်တရားဟောမှမသိလိုက်ဘူးကဲတရားရှိတာလားတူတာလားအဲ့လိုတရားလေးတူတူလေးဟောလိုက်တာကိုဟောဒီဘာဟိယကမြတ်စွာဘုရားဟောတဲ့တရားလေးကိုနားကနာခန္ဓာညာစိုက်တယ် ချက်ချင်းပဲဝိပဿနာဉာဏ်တူးတွေမဉာဏ်တူးတွေဖြစ်ပြီးကိလေသာအသောကုန်ကယဟနာဖြစ်တာတရားအရာနှေးတာလားမြန်တာလားအဲ့ဒီလောက်တရားအရာမြန်နေဆိုတာဒီဝိပဿနာတရားတွေကိုဟိုကတ္တဗမြတ်စွာဘုရားလက်ထက်ကစပြီးတော့ပြင်းပြင်းထန်ထန်ကြူးကြူးဆာဆာအသက်နဲ့ခန္ဓာကိုယ်ကို မငဲ့မညာအာထုတ်ခဲ့လို့လားအာမထုတ်ခဲ့လို့လားဘာဝိတာဘဟုလိကတာဘုန်းကြီးပြောနေတာဟုတ်တယ်မို့လားကျိန်ဖန်များစွာ တကယ့်ကို အလေးလာပြုရအခုဒီမှာဒီချိန်မှာတထိုင်မရရင်တေကန်ဒီမှာရလိမ့်တေကန်ဒီမှာမရရင်နတ်ပြည်မှာရလိမ့်မယ်နတ်ပြည်မှာမရရင်ငါလူပြည်မှာရမြတ်စွာဘုရားသာသနာတော်နဲ့တွေ့တဲ့အချိန်မှာဖျားလိမ့်မယ်သာသနာမှာမတွေ့ရင်လည်းပြည့်စုံကဗုဒ္ဓဖြစ်လိမ့်မယ်အဲ့ဒီလူကိုဇွဲကောင်းကောင်းနဲ့ယောဂီကကြိုးစားအားထုတ်သွားရင်အဲ့ဒီလောက်ပြင်းပြင်းထန်ထန်ကြိုးစားအားထုတ်ခဲ့တဲ့ပုဂ္ဂိုလ်ကနောက်ဘုရားသာသနာနဲ့တကယ်လို့ပါရမီမပြည့်စုံသေးလို့တရားမရသေးရင်လည်းပဲ အားငယ်စရာများလိုသေးလားမလိုပါဘူးဘုန်းကြီးတို့ယောဂီများပါရမီပြည့်စုံတဲ့တနေ့ကျတော့ဟောဒီဘာဟိယခဲ့သူတရားလေးတူတူလေးဟောလိုက်တာနဲ့ခန္ဓာညာစိုက်ပြီးတော့ရှုပွားရင်းနဲ့တရားတူတွေမရနိုင်ဘူးလားဗျာကဲတရားမြန်မြန်ရနိုင်တယ်ဒါဝိပဿနာရဲ့ဂုဏ်ကြီးတွေပဲဟုတ်တယ်မို့လားဝိပဿနာတရားအာမထုတ်ခဲ့ပဲနဲ့ဒီလိုတရားတွေရပါမလား အေးဒါကြောင့်မို့ဒီတတိပဋ္ဌာန်ဝိပဿနာတရားတွေကိုရိုးရိုးသေးသေးပွားများအားထုတ်သွားရင်ဘုန်းကြီးတို့ယောဂီများဒီကနေ့ရွှေမင်းဝန်ဆရာတော်ရဲ့9ရက်တရားစခန်းမှာတရားမရသေးရင်လည်းအာမငယ်ပါနဲ့ဟုတ်တယ်မလားဆက်ပြီးတော့ကြိုးစားအားထုတ်သွားရင်တော့တေဂန်ဒီဆယ်ဆယ်မှာတရားမရနိုင်ဘူးလားတရားမရသေးလို့ဗာဒမီပြည့်စုံသေးလို့တရားမရသေးရင်တောင်မှအာမငယ်နဲ့ဒီတိုင်းရှုမှတ်သွားလို့ရှိရင်ဒီဝိပဿနာဘာဝနာကုသိုလ်စိတ်လေးနဲ့နတ်ပြည်မရောက်နိုင်ဘူးလား နတ်ပြည်ရောက်ပြီးတော့ဓမ္မဂရိကနတ်သားရဲ့တရားနာပြီးတော့တရားသူမရနိုင်ဘူးလားအဲ့ဒီအချိန်မှာဘုရားပွင့်တဲ့အချိန်ဖြစ်လို့ဘုရားသာသနာနဲ့တွေ့လို့ဘုရားထံဆင်းလာပြီးတော့တရားတွေနာရင်ရောတရားမရနိုင်ဘူးလားအဲ့ဒီမှာပါရမီမပြည့်စုံသေးလို့နတ်ပြည်မှာတရားမရသေးဘူးဆိုရင်လည်းပဲမြတ်စွာဘုရားသာသနာတော်နဲ့တွေ့တဲ့အချိန်လေးမှာမိမိတို့လူပြည်မှာရောက်လာမယ်ဆိုရင်လည်းပဲဒီပုဂ္ဂိုလ်တရားတွေအထုတ်ပြီးတော့ယဟန္တာတိအောင်မဖြစ်နိုင်ဘူးလား သာသနာ့ဘာအချိန်ခါကာလမှာဆိုရင်လည်းပဲဘုန်းကြီးတို့ယောဂီများပြည့်စေကဗောဓိဉာဏ်ကြီးရပြီးတော့ပြည့်စေကဗုဒ္ဓမဖြစ်နိုင်ဘူးလားဗျာဒါကြောင့်မို့ဟုတ်တယ်လို့မြတ်စွာဘုရားရဲ့သာသနာတော်နဲ့တွေ့လို့ဟောဒီတရားတွေအားထုတ်မယ်ဆိုရင်အကြာကြီးအားထုတ်ဖို့တောင်မလိုတော့သာသနာတော်နဲ့တွေ့ပြီးတော့ဘာကြီးရဓာတုစီရိယတရားရသလိုအကြာကြီးအားထုတ်เสียရလိုသေးရလားမလိုခိပ္ပပညောဟောတိတဲ့ လျင်မြန်နဲ့အပင်ချင်းတကုန်းနဲ့ရနိုင်တဲ့အဲ့ဒီမှာတရားဓုတွေရပြီးသွားနိုင်ပါတယ်ဆိုတာကိုဒီမှာကျမ်းဂန်ထောက်ထားတွေနဲ့ဘုန်းကြီးဟောပြီးပြီဒါကြောင့်တတိပဌာန်ရဲ့ခုံကြီးပြတရားတော်ကိုဒီမှာပဲညီကုန်းချုပ်မယ်နော်ဘာကြောင့်လဲဆိုတော့ဘုန်းကြီးတို့အချိန်လေးနဲ့မနေ့ကအချိန်နောက်တော့နည်းနည်းနောက်ကျသွားတယ်ဒါဟာဘုန်းကြီးတနေ့ကိုဝတ္ထုကြောင်းလေးတစ်ခုတစ်ခုနဲ့ဟောနေကြကိုဒီကနေ့ဝတ္ထုကြောင်းများစွာကိုအကျဉ်းချုံပြီးတော့ဘုန်းကြီးပြောပြပေးလိုက်တာဟုတ်လား အဲဒါလေးကိုအပိသက်ပေးလိုက်ပြီးဒါကြောင့်မို့အဲ့ဒီမှာဆောင်းပုဒ်ကလေးတွေရှိတယ်ဒီဆောင်ပုဒ်ကလေးတွေတော့ဘုန်းကြီးကဒီမှာစာရွက်ကလေးနဲ့ရေးလာတာမို့အဲ့ဒီစာရွက်ကလေးကိုကြည့်ပြီးတော့ချပေးမယ်လိုက်ဆိုရအောင်နော်တထိုင်အတွင်းအပေကင်းဖြည့်ချင်းယဟန္တာတထိုင်အတွင်းအပေကင်းဖြည့်ချင်းယဟန္တာ တေဂာနိမတေဂာနိမပေလီရွာပေလီရွာမှန်စွာလွတ်နိုင်ပါမှန်စွာလွတ်နိုင်ပါတေဂာနိမတေဂာနိမယဟန္တာယဟန္တာမှန်စွာဖြစ်နိုင်ပါမှန်စွာဖြစ်နိုင်ပါနတ်စည်းစိမ်များနတ်စည်းစိမ်များခံဆန်းစားခံဆန်းစားပျော်ပါထက်နှက်ရွာပျော်ပါထက်နှက်ရွာသို့ပင်ပျော်ပါ မြတ်တရားမြတ်တရားယာညာလွယ်ကူစွာယာညာလွယ်ကူစွာသာသနာပင်သာသနာပင်မတွေ့လျင်မတွေ့လျင်ဉာဏ်ရှင်ပစ္စည်းကဉာဏ်ရှင်ပစ္စည်းကသာသနာတွင်သာသနာတွင်လူပြေဆင်းလူပြေဆင်းဖြစ်ချင်းယဟန္တာဖြစ်ချင်းယဟန္တာထေပါဟိယသာရကသာ ထောက်ဆာသိနိုင်ပါထောက်ဆာသိနိုင်ပါတတိပဋ္ဌံဓမ္မတတိပဋ္ဌံဓမ္မပွားများကပွားများကမုတ်ချရနိုင်ပါမုတ်ချရနိုင်ပါကဲဒီတတိပဋ္ဌံတရားတွေကိုပွားများရင်ဒီအကျိုးတွေမုတ်ချမရနိုင်ဘူးလားဘုန်းကြီးဟောခဲ့တဲ့တရားရဲ့အမည်ကတတိပဋ္ဌံဂုံကြီးပြတရားတော်အခုတတိပဋ္ဌံရဲ့ဂုံကြီးတွေဘုန်းကြီးပြခဲ့ပြီ။ ဒီသတိပဋ္ဌာန်တရားကိုရိုးရိုးသေးသေးကြိုးစားရင်ဒီတိုင်းဒီတိုင်းတရားတွေမြန်မြန်ကြီးရနိုင်တယ်ဆိုတာကို သိပြီးတော့မိမိတို့လည်းပဲစိတ်အားလေးတွေတက်ကြွပြီးတော့ဒီတရားတွေကြိုးစားအားထုတ်ရင်ဒီဤကဲ့သို့တရားတို့တွေမရနိုင်ဘူးလားဗျာဒါကြောင့်တတ်စေဝိပဿနာသမ္မာဒိဋ္ဌိပါဝိတာဘဟုလိကတာဒိဋ္ဌိဝါဓမ္မေနိဗ္ဗာန်ပါပိတုံဝိပဿနာသမ္မာဒိဋ္ဌိဝိပဿနာသမ္မာဒိဋ္ဌိဉာဏ်ကို ဘာဝိတပွားများအတိရှိသောဘုံနိကတာကျိန်ဖန်များစွာလိလာပြုအပ်သည်ရှိသောဘုံနိကတာရှင်းအမှန်နောင်အမှန်စနေအောင်မပြတ်မလန်ရှုမှပွားများအထောအပ်သည်ရှိသောဒိဋ္ဌိဝါဓမ္မေမျက်မှောက်သောဘဝ၌ဒိဋ္ဌိဝါဓမ္မေမျက်မှောက်သောဘဝ၌သာလျှင်နိဗ္ဗာန်နိဗ္ဗာန်ကိုပါပေတိရစေရောက်စေနိုင်ပါပေကုန်၏ဣတိဤသို့အဝေါ်စာ ကောင်းစွာမသွေဟောကြားတော်မူခဲ့ပါ၏တည်းအလုံးတရားနာပရိသတ်ပေါင်းတော်ကောင်းတို့သည်ယနေ့နာကြားရတဲ့တရားတော်လာတိုင်းကျင့်ကြံပွားများအထုကြခြင်းအပြင်တရားတော်ကိုတခဏချင်းနဲ့ရနိုင်တဲ့ဉာဏ်စင်တမ်းမျိုးကိုရနိုင်အောင်ကျင့်ကြံအထုနိုင်ကြပြီလျင် ရသော်ဘုရားရှင်ရဲ့သာသနာတော်မြတ်ကြီးကြည်ကြည်ပြန်ပြန်ကဘာပြတ်တည်ထိုင်အောင်သာသနာပြုနိုင်ကြတဲ့မျိုးကောင်းသားမျိုးကောင်းသမီးများဖြစ်ကြပါစေ။